ဒီနေ့1354ခုတကူလာစုတ်တရေနာစုတ်တရေနေ့မှာဟောကြားမြတ်တရားတော်ကသေသကံကိုရမြောက်ရှင်းနံပါတ်ဣန္ဒြိဖြစ်ကြောင်းတရားဟောကြားပါမယ်ရှင်းနံပါတ်ဣန္ဒြိဖြစ်ကြောင်းတထာသာအဘိပုံညာနိသမေနာ အထာသာသူတို့ကိုယ်နဲ့သက်ကိုမနဲ့တော့ပဲသုမရနိုင်တယ်ဥပ္ပန္နဥပ္ပန္နဖြစ်တိုင်းဖြစ်တိုင်းကုန်တော့ဒုက္ခဆင်းရဲကိုမြစ်ခမေနာညှင်းဝဲခြင်းဒုက္ခဝရဏကြောင့်သူတော်ညှင်းညှင်းဝဲခြင်းမှာခမရောက်ခြင်းကိုအပြုပုံရသွမ်းမှု၍အမ္ပါဒိတိဝိပဿနာဉာဏ်ကိုဤတေဝအေရေကိုဆက်ဖြစ်၏ဒီလို ပထရာသရိယောထရာဖျာတိသံဝမေတိကောင်းပါမဲ့သွေသူရတော်မူခဲ့ပါပေတည်းခုနနာကဣန္ဒြိခေကြောင့်ကကိုယ်နဲ့အသက်ကိုမလက်ွက်ပဲသုမတာရှင်းနာကဣန္ဒြိခေကြောင့်ကကိုယ်နဲ့အသက်ကိုမလက်ွက်ပဲသုမတဲ့နေရာမှာလည်း ပေါ်လာတဲ့ဝေဒနာကုသမြဒုက္ခဝေဒနာကုသမြကိုသွမ်းလို့တော့ဒုက္ခဝေဒနာကြောင့်ဖြစ်တဲ့ဤဤလိုခြင်းဤဤလိုခြင်းတို့မှာဆံကြောက်သွားဝိပဿနာလုံလဝိရိယဖြင့်ရှင်းမနိုင်ရမယ်ဒါရဆိုင်ဖွင့်ကြသူစဉ်ပေါ်ယုသူစဉ်ပေါ်ယုရှင်ရဲ့မျိုး လွမ်းကိုနိုင်ရမည်သူရင်ပေါ်ယိုခြင်းရဲ့မျိုးလွမ်းကိုနိုင်ရမည်သူရင်ပေါ်ယို ဝိပဿနာရှုနေတဲ့အခိုင်အတန့်ဝိပဿနာရှုလို့ပေါ်လာတဲ့ဝေဒနာမျိုးတွေရှိတဲ့ဒုက္ခဝေဒနာတွေကိုလွှမ်းမိုးအောင်ရှုနိုင်ရမယ်။လွှမ်းမိုးအောင်ရှုနိုင်တယ်ဘယ်လိုရှိအင်္ဂလိပ်ထက်တရားတွေတက်သွားနိုင်ပါတယ်ဆိုတဲ့အဓိပ္ပာယ်။ရှုခြင်းမှာရှိတဲ့ဝေဒနာကိုရှုခြင်းမှာပေါ်လာတဲ့ဝေဒနာကိုလွှမ်းမိုးသွားပြီဘယ်လိုရှိမရှုခြင်း ရှိခါတွေကဖြစ်ခဲ့တဲ့ဒုက္ခဝေဒနာတွေကိုလည်းညွှန်မှုပြီးတော့ကြောက်ရင်းနေနိုင်တယ်ဝိပဿနာဉာဏ်နဲ့အာရှိခက်တန်သွားတဲ့အခါဘိညာဉ်ကိုရောက်သွားတဲ့အခါသင်္ခါရုပ္ပဇာဉာဏ်ကိုရောက်သွားတဲ့အခါမဆုပင်တွေကရှိခဲ့တဲ့ဝေဒနာဟောင်းတွေကြောက်ပင်းသွားတာဒုက္ခများကိုယ်တိုင်သိကြတယ်။ဒါကြောင့်သုယောဂီများအာမံဝေဒနာယောဂဝေဒနာကိုတော့သိမစားကြဘူး ထိုင်တော့မှတ်လိုက်တာပဲတဲ့အပြင်တဲ့နေထိုင်မကောင်းတာတော့ထိုင်မှတ်လိုက်သခြင်းလိုပဲပြောက်သွားရတာရှုပြန်ပေါ်ရောဆင်းရဲမျိုးသွမ်းမိုးနိုင်ရမည်ရှုပြန်မှာပေါ်တဲ့ဝေဒနာကြီးဉာဏ်ပြန်အားပြီးတော့သင်ရှားရတယ်နာမရူပပရိစ္ဆေယညာမှာတော့အိမ်မထင်ရှားဘူးပစ္စည်းရပရိက္ခဏအကြောင်းနဲ့ကျိုးကိုသိတဲ့ညာမှာလည်းမထင်ရှားဘူး သမတနာဉာဏ်ကြလို့ဆိုရင်သင်ကြားတယ်ဝေဒနာဒုက္ခဝေဒနာစုပြမှာပေါ်လာတယ်သင်ကြားတယ်အဲဒီသမတနာဉာဏ်ကလွန်မြောက်သွားဝိရမြဉာဏ်ဒီနာဗျာအာရိနဝနိတိတာမုသိလူသမ ्या တာလေပฏิသင်္ခာအဲ့ဒီပฏิသင်္ခာဉာဏ်ရောက်သွားတဲ့အခါတခါဒုက္ခဝေဒနာကိုသိရတာဉာဏ်တော့ထင်ရှားလာတယ်ရှိပိုင်းဝေဒနာနဲ့ နောက်ပိုင်းဝေဒနာလို့ယုံကြည်ရဘုဒ္ဓအနေနဲ့သိခံကြပါတယ်ဒီတော့မှဝေဒနာလေးနဲ့တွေ့တဲ့ကဒါရှိပိုင်းဝေဒနာပဲရှိပိုင်းဝေဒနာလုံရောက်သွားပြီတဲ့ကနောက်ပိုင်းဝေဒနာနဲ့တကပြန်တွေ့ဘုဒ္ဓအနေနဲ့တရားတွေကြကုန်ပြီရှိရတော့ကောင်းတယ်ပြီးတော့ခုတရားတွေပြန်ကြသွားပြီတရားတော့ရတော့မှမဟုတ်တော့ဘူးဖြစ်တယ် ကြာသင်သွားတယ်။ဒါကြောင့်ရှိပိုင်းဝေဒနာကိုလည်းသိချာနောက်ပိုင်းဝေဒနာကိုလည်းသိချာဉာဏ်ပင်လေးတွေအတင်းတွေအတူတူဒီနေ့ခေါ်ကြပါမယ်။ဒီနေ့ကဉာဏ်ရှင်ကနာမရူပပရိစ္ဆရာဉာဏ်နာမရူပပရိစ္ဆရာဆိုတာနာနဲ့ယုံနဲ့ခွဲခြားပိုင်းခြားပြီးတော့သိတယ်ဉာဏ်ဘုရားနာပြေတဲ့မြတ်တရားမှားလို့ နှစ်ရက်သုံးရက်သုံးလေးရက်လောက်ကြာသွားတဲ့အခါနာမတုပပိစ္ဆရာဉာဏ်ကိုရောက်လာတာများပါလေတဲ့။သမခါတာမတော့မဖြစ်ကြဘူး။ဟောင်းနေပိနေထိုင်နေဖြစ်ရဲ့။ကြွားရင်းနှမ်းနေချတယ်။မှတ်နေ။ဟောင်းနေလို့မှတ်လိုက်တာဟောင်းနေပိနေထိုင်နေဒီလိုမှတ်တယ်ကဟောင်းနာပိညာရရနဲ့မိခန္ဓာကိုယ်ရတယ်။ ဖောင်းနေသိနေတာမိမိဝမ်းပိုက်ကပဲဖောင်းနေသိနေတာပဲမှတ်တာလည်းမိမိကပဲမှတ်နေရပဲခိုင်းတာလည်းမိမိခန္ဓာကိုယ်မှတ်တာလည်းမိမိကပဲမှတ်နေတယ်သိတာလည်းမိမိခန္ဓာကိုယ်ရပဲသိနေတယ်မှတ်တာလည်းမိမိကပဲမှတ်နေတယ်တဘောင်းနဲ့တစ်လုံးနဲ့ပဲသိနေသေးတယ်တဲ့ယုံနာနဲ့မပွဲဘူးတော့သင်္ခါသင်္ခါမှလို့သမာဓိညာဖြစ်လာတဲ့အခါဝိပဿနာညာဖြစ်လာတဲ့အခါဖောင်းတယ်လို့မှတ်လိုက်ရင် ဟောင်းနေတာကတရားမှတ်ပြီးလိုက်တာကတရားပိန်တယ်လို့မှတ်လိုက်တာပိန်နေတာကတရားမှတ်ပြီးလိုက်တာကတရားထိုင်တယ်လို့မှတ်ရင်ထိုင်နေတာကတရားမှတ်ပြီးလိုက်တာကတရားရှိတယ်လို့မှတ်လိုက်ရှိနေတာကတရားမှတ်ပြီးလိုက်တာကတရားဟောင်းနာပိန်နာထိုင်နာရှိတာတွေကဘာမှမသိတတ်တဲ့ရုပ်တရားမသိမှတ်ပြီးလိုက်တာကသိတတ်တဲ့ဆိုကြောင့်နန္တရားနာနဲ့ရုပ်နဲ့ပိုင်းခြားပြီးတော့သိသွားတာနာမရူပပရိစ္ဆေဉာဏ်တဲ့ သုတ္တနာပိတမေယောဂီများအခုလောက်သိတဲ့ယောဂီတွေအကုန်လုံးကိုပဲသိနိုင်ကြသိနေကြပါပြီဒီညာချင်းဆင်းတော့ရောက်ပြီးတဲ့ယောဂီများပါတယ်အတုသတိထားပြီးတော့မှတ်ကြည့်မထိကားနိုင်ပါဘူးလားရှင်းရှင်းဟန်ကပေါင်းနေတာကတရားမှတ်လိုက်တာကတရားပိညာကတရားမှတ်လိုက်တာကတရားထိုင်နေတာကတရားမှတ်လိုက်တာကတရားထိတာကတရားမှတ်လိုက်တာကတရားတရားတရားတွဲတွဲပြီးတော့သိတော့တာ နာနဲ့ရုပ်ကိုသိတာနာနဲ့ရုပ်ကိုပိုင်းခြားလို့သိတာထိုင်ကာကတချို့တို့စိတ်ကြီးပြန့်မြင့်တဲ့ပုဂ္ဂိုလ်ကြီးဟောင်းနဲ့အိမ်နဲ့ထိုင်နေဖြစ်ရဲ့မတမမကြသေးစိတ်ကဟိုရောက်ဒီရောက်ဘုရားရောက်ကျောင်းရောက်ဒီရောက်အိမ်ရောက်အလုပ်ကိုင်းကြီးရောက်အလုံးပဲစိတ်ကပြန့်လွင့်နေအဲ့ဒါကိုနောက်ကနေတော့ စိတ်ဖက်တဲ့စိတ်ကူးတဲ့တန်တရဲ့လိုက်မှာသူတို့ဘာရတော့အင်ကြီးတက်တဲ့မှတ်တယ်မိကတော့စိတ်ကမငြိမ်သက်ပါဘူးခန္ဓာကိုယ်ကတော့ငြိမ်သက်တယ်စိတ်ကဘူရောက်တယောက်ရောက်နေတာပဲရောက်ရသူ့တော်ရောက်နေတယ်စိတ်ရှင်နဲ့ပြည့်တယ်စိတ်ကတော့ဖက်တဲ့စိတ်ပဲဘယ်လိုမှထင်လို့လည်းမရပါလားစိတ်ထွက်တာကြီးကိုယ်လို့ထင်ရှားလာစမှတ်တာကမှဒီလောက်မထင်ရှားဘူးတပြေးပြေးနဲ့စိတ်ထွက်တာလေကိုယ်ထင်ရှားလာတယ် အဲ့လိုထင်ရှားလာတာနာမရူပပိစ္ဆေညာအစ်မှလည်းအဲ့လိုထင်ရှားလာတာပါလေတဲ့စိတ်မတရားဘူးဒုက္ခနာကိုရတာငြိမ်းတဲ့စိတ်ကတော့အမြဲတမ်းဆုတ်ရှားနေတာပဲစိတ်ကိုပိုးပြီးတော့ထင်ရှားစွာမသိရပါဘူးဗျာတရားမမှခင်တော့ဒုက္ခနာကိုနဲ့စိတ်နဲ့တပေါင်းနဲ့တစ်လုံးနဲ့လို့လို့အထင်ကြီးရတယ်အခုတော့ဒုက္ခနာကိုရတာငြိမ်းတယ်တဲ့စိတ်တရားတော့ကိုရောက်ဒီရောက်ကိုရောက်ဒီရောက် လှုပ်ရှားနေစိတ်ကအလွန်လှုပ်ရှားနေအထင်ရှားတော့စိတ်ကိုပို့ပြီးသွားတော့ရုပ်ကိုလည်းမသိပါဘူးလား။အော်ရုပ်ကိုကြီးရတာငြိမ်းတဲ့စိတ်ကတော့လှုပ်ရှားနေတာပဲစိတ်ဆိုတာတကယ်ရှိတာကိုရုပ်နဲ့နဲ့အိတ်ထားပြီးသိတဲ့ညာအဖြစ်မှလည်းအဲ့ဒါလိုနဲ့ယုံကြည်တာသင်နေတတ်တယ်စိတ်မပြေရဘူးတဲ့နာမတူပါသိတဲ့ညာနောက်မှတ်ပါမှတ်ပါများတော့စိတ်က ထွက်တဲ့စိတ်ကိုနောက်စိတ်ကမိမိမိမိလိုက်တာစိတ်ကထွက်နိုင်တော့မထွက်တော့ဘူးနာမရူပပရိစ္ဆေကဉာဏ်အဖြစ်မှာအဲ့လိုတွေ့ရပါတယ်နာမရူပဉာဏ်အဖြစ်မှာခေါင်းနဲ့ပြင်လို့မှတ်တဲ့အခါမှာခေါင်းလေကကိုယ်တော့ထင်ရှားတယ်ခေါင်းသားနဲ့ခေါင်းဆုံးအမထင်ရှားတော့ဘူးအဲ့ဒါလည်းပြင်ထားလို့ရပါတယ်ပြင်ပအာယုန်ဤအဖြစ်နဲ့အယောင်နမိတ်ကလေးတွေကကိုယ်သိဉာဏ်လေးတော့လက်လက်ကလေးတော့ တခါတခါမြင်တတ်တယ်ဓမ္မပဒသိစိကညာအချင်းပါအရိယာချင်းအချင်းမှာလို့ဉာဏ်ရှင်ဖြစ်တုတ်တက်သွားပြီဘလို့ရှိရင်ပြည့်ပြပရိကညာအကြောင်းနဲ့အကျိုးကိုသိတဲ့ညာခေါင်းနဲ့သိနေထိုင်နေဖြစ်လို့မှတ်နေတို့ရဲ့စိတ်ဉာဏ်နဲ့မှသင်တာခေါင်းနာပိညာလေးကရှိရပေါ်ပေါ်ပြီးလို့မတ္တိကလောကလည်းလည်းမှတ်မရတာထိုင်နာကြရရရှိရရှိနေရှိနေလို့ မတိစိတ်ကနောက်ကမှတ်နေရတာဟောင်းတာပိညာတွေထိညာရှိရတဲ့အကြောင်းတရားတွေသူတို့ရှိနေလို့ဒါမတိစိတ်တွေဖြစ်နေတာပဲမသိပါဘူးလားရှိရပေါ်ပေါ်ပြီးတာအကြောင်းကအကျိုးလားအကြောင်းနောက်ကလိုက်လိုက်မှတ်နေရတာအကြောင်းကအကျိုးလားအကျိုးရှိရပေါ်ပေါ်ပြီးမှသိသွားတာအကြောင်းအကျိုးပြီးတဲ့ဉာဏ်မျိုးရောက်တာပြည့်နောက်တော့ဟောင်းနာပညာကြီးကတဖြည်းဖြည်းတိမ်မွေးတိမ်မွေးသွားပြီးတော့မတင်ရှားတော့ စကားပြန်တဲ့ဘုံတော်ပညာတွေကကျော်ပဲကပ်ဖောင်းဒီပဲကပ်ကပ်ဖောင်းငယ်လေးမှလည်းသွားဖောင်းတာပညာတွေဖြစ်နေတဲ့တချို့တော့လက်မောင်းတွေမှာဖောင်းတာပညာတွေသွားဖြစ်နေကြဖောင်းတာပညာတွေရှိတိုင်းရှိတိုင်းဒီပဲကပ်ဖောင်းနဲ့ဒီမှလည်းဖောင်းတယ်ပညာမှကျော်ပဲကပ်ဖောင်းနဲ့ဖောင်းကျော်ပဲကပ်လိုက်တော့ဖောင်းတယ်ပညာမှဒါရီနဲ့နေပြီးတော့ဖောင်းတယ်နေပြီးတော့ဖောင်းတယ်ဖောင်းတာပညာလေနေတယ်လို့ပဲဗျာ ဘယ်နဲ့မှရမလဲသူဖြစ်တဲ့အတိုင်းပဲမှားလေလေလေလို့ပဲမှားငယ်ရင်းမှသွားပြီးတော့ဖောင်းတာပညာကြီးရှင်းနေတယ်ဗျာဘယ်နဲ့မှားရမလဲငယ်ရင်းမှပဲဖောင်းတယ်ပင်နဲ့မှားဖောင်းတာပညာကြီးရှိသွားတိုင်းရှိသွားတိုင်းမတ္တိစိကံတော့ကလည်းရှိတွေ့ပြီးတော့မမှတ်နေရပါဘူးလားဖောင်းတာပညာတွေကအကြောင်းတရားမတ္တိစိကံ ဒုတိယဆိုသိသင်ချာဟာတော့ခေါင်းတော်ပြင်လိုက်တိမ်မှုတိမ်မှုသွားတော့စကားပြန်မှတ်လို့မရတော့ဘူးခေါင်းတော်ပြင်လိုက်မသင်ချာတော့ဘူးဆရာမှတ်လို့မရတော့ဘူးဘယ်နဲ့မှတ်ရပါမလဲဆိုတော့ဒိုင်နေရှိရဲ့ဒိုင်နေရှိရဲ့ရှိမှခေါင်းတော်ပြင်လိုက်မရှိတော့ခေါင်းနဲ့ပြင်တယ်လို့မှတ်တယ်မှတ်ပြီးဖြစ်ရတယ်မဖြစ်တော့ခေါင်းတော်ပြင်ကအကြောင်းဆိုတာမသင်ချာပါဘူးလား မတ္တိဒိဋ္ဌအကျိုးအကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်အဲဒီဉာဏ်ကြတော့ဟောင်းကသုထင်ရှားလာတတ်တယ်ပိန်ကသုထင်ရှားလာတတ်တယ်တဲ့အဲဒီဉာဏ်မှလည်းနာရာရှင်နာအောက်နာကိုသိတော့မထင်ရှားဘူးဒုက္ခကိုနိုင်တခါတည်းကလည်းနာရာရှင်နာအောက်နာညောင်းနာပင်မနာတွေရှိတယ်သိတော့မထင်ရှားဘူးရှင်မအာယုန်လေးလေးနဲ့အနေနဲ့ဆိုလို့ရှိရင်တော့စိမ့်စိမ့်ကြီးဝါဝါပြားပြားလို့အယောင်လေးတွေတွေ့လာတတ်တယ် ဆောင်းဖျားကြီးလည်းတွေ့လာတတ်တယ်။ဒါနဲ့ထင်ရှားရှားမဟုတ်မုံမုံဝါဝါတဲ့တွေ့ရပြီ။သင်္ကသင်္ကမှာသမတနာဉာဏ်ကိုရောက်သွားတယ်။ရောက်သွားတဲ့ခါကျတော့နာရာရှင်နာအောက်နာစိုက်တာခေရာမူရာရာရာဟောဒီအမြင်ရှိတာရိမ့်နာရိုင်နာအမျိုးမျိုးပဲဖြစ်နေတတ်ပါလေ။အာယုန်နဲ့မြစ်ဒီထင်တာလည်း မကောင်းတဲ့အာယုံမိတ်တွေထင်လာတယ်အတုပတွေအယိုးစုတွေကောင်းပြချီရက်တွေထင်တတ်တဲ့လူတော်တစ်စီတည်းကြီးတွေရုပ်ဆိုးပုံဆိုးကြီးတွေမြင်ရတယ်ခင်ဗျာတဲ့ဒီဉာဏ်ရောက်နေကြတယ်ကြောက်တတ်သလားလို့ဆိုတော့ကြောက်တတ်တယ်ခင်ဗျာကြောက်တတ်ရင်ဘယ်နဲ့မှတ်ရမလဲမြင်တယ်မြင်တယ်မြင်တယ်လို့မှတ်လို့နိုင်ရင်နိုင်မနိုင်လို့ရှိရင်ကြောက်တလားတိတ်ထင်ကြရင်ကြောက်တယ်ကြောက်တယ်လို့ပြန်မှာတဲ့ ဝိပဿနာဆိုတာကပေါ်ရာကိုထင်ရှားရာကိုမှတ်ရတယ်။မပေါ်တာတွေမထင်ရှားတာတွေကိုမမှတ်ရဘူး။ပထမမြင်လာကတချက်ဖရာအာရုံကြီးတွေမြင်လာတဲ့မြင်တယ်မြင်တယ်မြင်တယ်မှမနိုင်ဘူး။ချက်ဖရာကြီးသိချင်လိုက်။ရောက်တာကသိချင်ရှားလာရင်ရောက်တယ်ကြောက်တယ်ကြောက်တယ်မှကြောက်တဲ့စိတ်ကိုမြှောင်မှတ်နိုင်တယ်ရောက်တော့အာယုံဇိုနမိတ်ဆိုကြီးထင်လာတယ်ခန္ဓာကိုယ်မှာလည်းဒုက္ခဝေဒနာတွေကခံရ အာယုန်နမိတ်တရားလဲဆိုတဲ့အာယုန်တရားမြင်ပြီးတော့ယောဂီအားတရားမှတ်ရတဲ့ဒုက္ခတွေပါလားသုံးသပ်သိနေပြီးတော့မသိပါဘူးလားဒီဒုက္ခတွေလည်းအမျိုးမျိုးပြောင်းလဲနေအခုတမျိုးအခုတမျိုးဒီနေ့တမျိုးနဲ့ပြန်မျိုးအမျိုးမျိုးပြောင်းနေတယ်ဒီဒုက္ခတွေအမျိုးမျိုးပြောင်းနေကြတယ်ဒီဒုက္ခတွေလည်းမမြဲပါလားမမြဲပါလားဆိုတာဗမာလိုပါဠိလိုကြတော့အနိစ္စပါလား ဓမ္မသနာညာမှာတော့ဒုက္ခကိုထင်ရှားဒုက္ခကရှိသွားထင်တယ်ဒီခန္ဓာကိုယ်ကြီးနားလိုက်ကျင်လိုက်အောက်လိုက်တာဒုက္ခကြောင့်ဒုက္ခကိုကြီးပါလားသုံးတတ်ပြီးတော့မသိပါဘူးလားသုံးတတ်ပြီးတော့သိတာကိုသမတနာတဲ့ဒီဒုက္ခဝေဒနာတွေကခုတည်းမျိုးခုတည်းမျိုးဒီကနားလိုက်ဟိုကနားလိုက်ဆက်ပြီးနားရရအမျိုးမျိုးပြောင်းလဲပြီးတော့နားနေခြင်းနေအောင်ပြီးတော့ဒီဝေဒနာတွေကအမျိုးမျိုးပြောင်းလဲနားနေတာပဲအမြဲပါလား အနိစ္စပါလားလို့သုံးသပ်တယ်လို့ပြောသိငါရာခြင်းနာအောက်နာတို့တွေ့ခြင်းလို့ဝိပဿနာတရားလားအာထုတာလားလို့ယုံညာမေးရင်မဟုတ်ဘူးဆင်းရဲတာတာနဲ့အမှတ်ရှင်တယ်တရားကဉာဏ်တို့လည်းဆင်းရဲတာတာနဲ့အမှတ်ရှင်ဆင်းရဲရဲ့နဲ့အမှတ်ရှင်တဲ့ယောဂီရှိနေရှိပါလေလားမရှိဘူးမရှိပေမဲ့လည်းဓမ္မဒနာဉာဏ်ကြတော့မခံရပါဘူးလား ဟိုဒီခန္ဓာကိုယ်ကိုဒီခန္ဓာကိုယ်ကိုဖြစ်နေလို့ဖြစ်လို့မရပါလားသူသဘောတိုင်းသူနာနေတည်းအောင်လို့ကိုဖြစ်နေတာခန္ဓာသာကနာမှတ်ချင်တာမှတ်လို့ရပါရဲ့လားကိုသုံးမရတဲ့ခန္ဓာကိုယ်ကြီးပါလားကိုသုံးရတဲ့ကိုသုံးမရဘူးဆိုတာဗမာလိုပါဠိလိုကြတော့အနတ္တလို့သုံးသပ်ဆင်ခြင်ပြီးတော့သိတဲ့ဉာဏ်ကိုသမတနာဉာဏ်သမတနာဆိုတာပါဠိလိုသုံးသပ်ဆင်ခြင်တာအိဋ္ဌာပဲဒုက္ခပဲ အနတ္တပဲဒီခန္ဓာကိုယ်ကြီးကမမြဲတဲ့ဒုက္ခဝိညာဉ်မျိုးမျိုးပြောင်းလဲနေတဲ့ခန္ဓာကိုယ်ကြီးအနိစ္စဒီခန္ဓာကိုယ်ကြီးကဒုက္ခမျိုးမျိုးတွေခံရတဲ့ခန္ဓာကိုယ်ကြီးဒုက္ခကိုယ်ဖြစ်ခြင်းလုံးနဲ့ဖြစ်နိုင်တဲ့ကိုယ်ကဆန္ဒခြင်းနဲ့ဆန္ဒနဲ့မတွေ့ရဆင်းရဲနဲ့ရွယ်တွေ့ရတဲ့ကိုယ်သုံးရတဲ့ဒီခန္ဓာကိုယ်ကြီးအနတ္တလို့သုံးသပ်ခြင်းမျိုးတော့သိတဲ့ဉာဏ်ကိုသမ္မတနာဉာဏ်နဲ့ဉာဏ်တော်ရိတာမြန်ယောဂီများဘုဒ္ဓ သိထားသိပါတယ်ပုဂ္ဂိုလ်တိုင်းတွေ့ပြီးတဲ့အပြင်ဆန္ဒတော်ပုဂ္ဂိုလ်တွေ့တဲ့အခါမှာလည်းအကူအညီတွေမပေးရပါဘူးလားပေးရတယ်ဉာဏ်ကတော့ဒီလိုပဲတွေ့ရပါတယ်အဲဒီမှာယောဂီကစိတ်ဓာတ်တွေကျသွားတတ်တယ်လွှမ်းဖို့တော့မှန်တယ်မှန်တယ်ဆိုရင်စိတ်ဓာတ်ကျတော့ရက်ကလည်းအဲဒီဓမ္မတရညာရှင်တော်ဉာဏ်နဲ့အသင့်တည်းရှိတဲ့ပုဂ္ဂိုလ်ရှိရကိုရဆင်းရဲတော့တွင်းမှာတော့ခရင်ရှားရှားကြီးတွေ့ရတယ် တွေ့တာတော့ဝင်လာတဲ့ဆေးရသခန်းလောက်တော့ဝင်သမထနာညာလည်းမကြောလွန်နိုင်သွားမှုအောင်မှတ်နိုင်မကြောလွန်နိုင်သွားမှုအောင်မှတ်ရင်တော့မကြာခဏကြောလွန်နိုင်မြန်ထက်တဲ့ပုဂ္ဂိုလ်များကြတော့နှစ်ရက်လောက်နဲ့ဆက်သွားတာရှိပါတယ်သုံးရက်လောက်နဲ့ဆက်သွားတာရှိပါတယ်ဒီငါးရက်နဲ့ဆက်သွားတဲ့ပုဂ္ဂိုလ်ရှိပါတယ်ညာလည်းနဲ့နှီးတယ်အမှတ်ကလည်းကျဲတယ်ဆိုတော့ဒီလို10ရက်လောက်ကိုမှန်နေရတယ် တိတ်တော့အမှတ်တိတ်သေးတဲ့ယောဂီများကြတော့တလလောက်တော့ကြာတော့သမထနာလည်းတလကြာတော့နေရာမကျက်မကျက်ပါဘူးနော်မကြာတော့နေရာမကျတော့ကမ္မဋ္ဌာန်းဆရာများလည်းအာဟုတကတွေပြောရပါတယ်ယောဂီဒီညာမှာဒီလိုပဲသိရတတ်ပါတယ်ဒီညာမှာသိုးတာနဲ့အမြနောက်ညာကြရင်ကောင်းတာတွေချမ်းသာတွေသိရပါလိမ့်မယ်ယောဂီအနေနဲ့က တရားကဆိုးတာပါဒုက္ခဝိနာတွေခံရတယ်ဆိုတာပါတရားတော်အနေရကတော့ဒီလိုဒုက္ခဝိနာတွေသင်ရှားတာလုံကောင်းတာပါပဲသင်ရှားတာမကောင်းပါဘူးလားတရားတော်အရတော့လုံကောင်းပါလေအာဘိစကားကိုပြောတယ်အဲ့ဒီညာဖြစ်မှာယောဂီရတချို့ယောဂီရစိတ်ကလည်းတိုးနေအာဘိစကားပြောတာကိုသူ့ကိုမြောက်ပြီးတော့ပြောတယ်ရှင်ရှင်ကျမ်းကကောင်းနေကြတတိတော့သိတော့မယ်ဗျာပြန်ပြောတယ် နေရာကြပါရဲ့လားကြောက်ကံကံဆရာကသိခံရတယ်စိတ်ငေါ့လို့လည်းမရဘူးသူကစိတ်ကြီးဆိုးတယ်တပီတော့အိမ်မှာနေတော့ဒီလောက်စိတ်ဆိုးစိတ်ညံ့မဖြစ်တတ်ပါဘူးခင်ဗျာရှင်ပြားလူကြီးကရောက်မှစိတ်ကြီးဆိုးကုန်ပြီခင်ဗျာသမထဆရာကတော့သူ့ကိုဆိုးအောင်လုပ်နေတယ်ဆိုရဲအတိတ်တွေလည်းပြောပြောရင်မဟုတ်ပါဘူးယောဂီရဲ့ဆရာတကူတွေကဘယ်လိုကဆိုးကြီးဒီကြမှာတရားနဲ့တို့လို့ဆိုတာလို့ပြသိတာ သူတို့သလားမှအဲ့ဒါအကုန်လုံးရောက်ပါလိမ့်မယ်တိုက်တွန်းစကားပြောကြရင်ညာထက်တဲ့ပုဂ္ဂိုလ်ကတော့သိမကြဘူးတချို့တနည်းနဲ့တညလောက်လည်းပဲသမထနာညာတက်သွားတက်သွားတော့အဲဒီသမထနာညာမှာဒုက္ခဝေဒနာတွေဖြေချတော့သွမ်းမှုအောင်မှတ်နိုင်ရမယ်ရှုရင်ပေါ်ရိုးသိတဲ့မျိုးသွမ်းမှုနိုင်ရမည်သမထနာညာမှာအရေးကြီးဆုံးပါပဲတဲ့ နာရာကျင်နာအောင်နာကြိုက်တာခေတ္တတွေပေါ်လာတဲ့ကဉာဏ်ပိတ္တမြတ်မကြာခဏငါကြားမှုတဲ့အတိုင်းဝေဒနာတွေသိသိချလာလို့ရှိရင်သိထလာလို့ရှိရင်ဒီဥစွာသိခံမယ်လို့နှလုံးသွင်းရမယ်တဲ့သိခံမှနိဗ္ဗာန်ရဆိုတာဝိပဿနာတရားအထုတ်တဲ့ဆံမှာအတုံးကြသူမှာပဲသိခံလို့နိဗ္ဗာန်ရသွားတဲ့အာရကတွေတော်တော်များများပါပဲယဟန္တာတွေသိဖြစ်သွားကြတယ်ဝေဒနာတမတိယဟန္တာတဲ့ ကျင့်တော်မူကမိပါဝေဒနာစိတ်ပြင်းထန်အဲဒီဝေဒနာကိုမှန်ရင်မှန်ရင်နဲ့ဝေဒနာလည်းပြောင်းယဟန္တာလည်းဖြစ်တက်လည်းကုံဆုံးတပြိုင်နဲ့လည်းဖြစ်သွားတယ်တဲ့အဲဒီလိုယဟန္တာလည်းရှိကြပါတယ်ကျန်တော်မူပါကြတာဝေဒနာစိတ်ပြင်းထန်တော့ဒီဝေဒနာကတော့မလွန်မြောက်နိုင်တော့ဘူးဆိုတာဝေဒနာရှိကိုယ်တိုင်နဲ့သိကြပါလေဆိုရတယ်တရက်မြင်တော့ဆိုပြီးလည်းသိကြတယ် ဒီဝေဒနာကတော့မလွန်မြောက်နိုင်တော့ဘူးဒီဘဝဒီသက်မလွန်မြောက်နိုင်တော့ဘူးသူကြိုတင်ပြီးတော့သိကြတယ်ပြီးတော့အတူတူတို့ဒီဘဝရှင်းမတော့တော့ရှင်းမတိုက်ပါနဲ့တော့တဲ့သူအတွက်အပေါ်ပဲဖြစ်နေပါပြီတဲ့ကြိုတင်ပြီးတော့သိဒီဆိုလည်းနာယီပိုင်းတော့မှသိပါတယ်အင်းဒီဝေဒနာကတော့မလွန်မြောက်နိုင်တော့ဘူးသိသွားတော့ကိုယ်နဲ့အသက်ကိုမငဲ့ဘက်တော့သူ့သက်ကိုတော့ကြည့်အောင်မှာတော့ကိုယ်လုံးကညီမမှတရားသူဒီမှာရသွားကြ သိခံမယ်ဆိုတဲ့နှလုံးသွင်းသိခံမယ်သိခံလို့နိဗ္ဗာန်ရတဲ့အာရကကျန်တဲ့ဒေတာဟောင်းရတော့မကြခဏနာကြောက်ပါတယ်ဒီဒိနောကယဟန်တပါအမတန်အားမဲ့ယဟန်တာဖြစ်ပြီးတရားရလိုခြင်းလိုခြင်းနဲ့ပြီးတော့တရားအားထုတ်နေရောညရောအားထုတ်ဒီနေ့တော့ကညဘက်မှာတညလုံးညလုံးတော့အားထုတ်အားထုတ်လိုက်တာအဲဒီမိပြီးတော့မနေ့ကျတော့ထိုးလာတဲ့ ပြန်တော်မူတော့တဲ့ခုနတော်ဒုက္ခဝေဒနာဖြစ်လာတယ်ဖြစ်လာတယ်ရက်ပြီးတော့လည်းနေလို့မရဆိုင်မျိုးလည်းနေလို့မရသုံးလုံးဖဲချလက်ခံလက်ခံတရားစိတ်ထိုးတော့ပြင်းထန်တော့မငြိမ်တော့ဘူးဒီမခံနိုင်တော့ဘယ်ပဲလိမ့်လိုက်ဒီပဲလိမ့်လိုက်ဒီကနေ့ရတဲ့ဘုရားဘုရားဖြစ်လို့အနိနာမရှိတဲ့ကိုရောတရားပုံပေးဖြစ်ပေးနေရတယ်နောက်တော့ဘုဒ္ဓတာရှိတဲ့မရှိတပါးရောက်လာပညာပါတိကမရှိရဲ့ဟိုရှင်ဖေယား ယဟန်တော်များဟာသိခံရခြင်းသဘောရှိပါတယ်ခင်ဗျာယဟန်ဆိုတာသိခံရခြင်းသဘောရှိပါတယ်ခင်ဗျာလျှောက်ခက်လိုက်သာဓုပါခင်ဗျာတခုံးမဲ့ပြန်ပြောတယ်ငြိမ်ကြသွားတယ်သင်ဖျားပြောတဲ့အတိုင်းဒီလိုသိခံပါတော့မယ်ခင်ဗျာဆိုတဲ့အသေးကလည်းငြိမ်ကြသွားထိုးတဲ့လူကိုပြီးအောင်လိုက်မှတ်သွားတယ်စက်တန်ကြီးကဆိုးကိုတို့တက်လာရင်ဝရောက်တော့အနာဂံဖြစ်သွားတယ်ပြန်လဲပြန်တော်မူသွားအနာဂံဖြစ်ပြန်တော့နိဗ္ဗာန်အာယုံကြည့်ပြီးတော့ပြန်တော်မူသွားတော့ ဓမ္မဒီရောက်သွားပါတယ်သိခံလိုက်တော့နိဗ္ဗာန်မရတော့ပါဘူးလားနိဗ္ဗာန်ရပါတယ်ဒီဟန်တော့ပိဏပတိကမထေရတတိမပေးလို့ဒီတိုင်းနဲ့ထုတ်ရှားနေမယ်လူနေစိတ်မဆိုဓမ္မဒီဖြစ်မှဖြစ်ပါမလားဓမ္မဒီမဖြစ်လို့ဒီဥပဒနာညာနဲ့ဒီဝဏနာမမဖြစ်လို့ဒီလည်းမညာခုညာတို့လည်းမရောက်နိုင်တော့ဘူးသိခံလို့နိဗ္ဗာန်ရပါတယ်သိခံရသိခံမယ်နှလုံးသွင်းတော့ ဒီနာတိုင်းဒီနာအောက်နာတွေဝေဒနာကြီးတစ်ထိုင်လုံးပဲခံရတော့မှာလားဒီလိုကြောင်းကြပူပါမှုကလေးပဲမရှိကြရဘူးတဲ့စိတ်ကိုအေးအေးပဲထားရမယ်ဝေဒနာကတော့သူ့သဘောတိုင်းနာမှာပဲမဟုတ်ဘူးတော့မိတာအောင်ပဲစိတ်ကလည်းအေးအေးပဲထားဝေဒနာပြင်းထန်တာနဲ့အမျှရုပ်ရခန္ဓာကိုယ်လည်းကျင်းလာတတ်တယ်စိတ်ကလည်းကျင်းလာတတ်တယ်ခံနိုင်ရအောင်အဲဒီလိုလည်းမသိမိကြရဘူးတဲ့ကျင်းလာလို့ရှိရင်ဝိရိယတွေကလွန်သေးနေလို့ ဝေဒနာပေါ်မှာစိတ်တက်တယ်ချလို့မရဘူးဝေဒနာပေါ်မှာမှတ်တက်တက်တယ်ချလို့မရတော့ပို့ပြီးတော့မနာမြွာဘူးလားဘောနာနေသမာဓိကမဖြစ်တော့ဘူးဝေဒနာပြင်းထန်လာလို့ပြင်ခန္ဓာကိုယ်လည်းငယ်ငယ်လျှော့ပြလိုက်စိတ်ကိုလည်းငယ်ငယ်လျှော့ပြလိုက်လျှော့ပြတဲ့အခါကျမှဝေဒနာပေါ်မှာသူလေးတက်တဲ့ချကြည့်ချလို့ရတယ်ဘလောက်နာမိတယ်အတားပေါ်အေးဘောဒီဘောလောက်ပဲနားတယ် အတော်ထီအောင်နာတဲ့အယိုးထီအောင်နာတဲ့ရိုးရိုးချင်းချင်းထီအောင်နာတယ်စိတ်နဲ့ထီအောင်ထူတာတဲ့ထူတာလို့သိပြီးမှဝေဒနာရဲ့နာကုံအတိုင်းရှိပမာဏကိုသိပြီးမှနာတယ်ရှင်တယ်အောင့်တယ်တိုက်တယ်ခဲတယ်မှတ်ရပါတယ်နာဘုံအတိုင်းရှိပမာဏကိုသိအောင်စူးစက်လိုက်ခင်ဗျာသမာဓိမဖြစ်သွားပါဘူးလားသမာဓိဖြစ်သွားတယ်နားရည်နားရည်ရှင်နေရှင်နေအောင်အောင်နေ အလေးအမြအပေါ်ရနေဆက်ပြီးတော့လေမိုက်ဟာဘူးတဲ့ကိုနာနေလိမ့်မယ်သိချာစုလိုက်တော့မှနာရဲခြင်းနဲ့အောင့်နေဒုတိယတတိယဖြစ်တဲ့ဒီတိုင်းပဲနာဘုံတိုင်းဖြစ်ပမာဏကိုသိအောင်သိနေစုလိုက်ဒီမှာနာရဲခြင်းနဲ့အောင့်နေပိုင်းခြားပိုင်းခြားတော့မှဒီကကြတော့ဆင့်ကဆင့်ကမှန်လိုက်ခြင်းကိုနာကိုခြင်းကိုအောင့်တာသင်ချလာတတ်ပါလေအထုထေလို့ရအောင်နာခြင်းအောင့်ရခါလို့ဝေနာကျောင်းအားလို့ပြန် ရော့လာတတ်ပါတယ်ရော့လာတဲ့အခါမှာလည်းမတိစိတ်ကတော့မလျှော့လိုက်ရဘူးပန်ချာပန်ချာပြီးတော့မှမရော့လာဘူးမှတ်လို့တော့မရတော့ဘူးဆွေးလုံးဆွေးတော့ကြာလာပြီအမှတ်တော့မဖြစ်တော့ဘူးဆိုလို့ရှိရင်တော့လေကျင်ရကျင်ရတော့မယ်ကျင်ရတော့မယ်ဆိုလို့ရှိရင်လည်းချက်ချင်းမကျင်ရဘူးကျင်ကျင်နဲ့ကျင်ကျင်နဲ့ကျင်ကျင်နဲ့စိတ်ကလေးကိုသူကဖတ်လိုက်ပါဦးတဲ့အဲ့လိုမှတ်လိုက်လို့ရှိရင်မပြင်းမဲနဲ့လည်းဆက်ပြီးတော့မှတ်လို့ရသွားတယ်ဘာဖြစ်လို့လဲဆိုတော့ တမာတိကရှိနေတော့နာတာနာတစ်ဖက်ပုံတော့နာနေတယ်လို့စိတ်ထဲမှာထင်းနေတယ်အခုတော့အာယုံပြောင်းလိုက်တော့ပြန်ကာမနာတာပဲဆိုတော့ဆက်ပြီးတော့မှတ်သွားနိုင်တတ်ပါလေမရဘူးနာမြဲတိုင်းနဲ့နာနေတယ်ဆိုတော့ပြင်ရတော့မယ်ဘယ်လိုရှိမလဲဒီနဲ့အမူအရာလေးတွေနဲ့သိနေမှုငွေသူကကြွလာတော့ကြွရဲကြွရဲသူဆောင်တော့ထောင်းနေထောင်းနေဟိုဘက်ချလိုက်တော့ချရဲချရဲချီးပြင်းနဲ့ချီးပြင်းလို့ရှိရင် ပြင်းပြင်းတရားများတယ်လည်းမပြင်းရတဲ့ကုသိုလ်အမှတ်တစ်ဆယ်သင်္ခါသင်္ခါမှသမာဓိနဲ့တစ်ဆင့်ရင်းပြအားရှိထက်တန်လာတဲ့အခါနားရဲခြင်းနဲ့အောင့်လို့ပိုင်းခြားပိုင်းခြားပြီးတော့မှတ်လိုက်လို့ရှိရင်တစ်ချက်မှတစ်ချက်ဘူနာတစ်ချက်မှတစ်ချက်ဘူနာဘူခြင်းဘူအောင်တာတွေ့လာတတ်ပါတယ်အထုပ်တို့ရအောင်နားရှင်ပြီးတဲ့အခါကျဝေဒနာလည်းအကြောင်းအားလို့တော့ပြန်ရော့လာတတ်ပါတယ်သိချမ်းမြောက်မှတ်လို့လည်းပြန်ရော့လာတတ်ပါဘူးခါ ပြန်တော့ပြန်ရုပ်လာတတ်ပါပြန်ရုပ်လာလို့ချင်းနဲ့မတိစိတ်ကတော့မလျှော့ခနဲ့နားတယ်ချင်းနဲ့အောက်နဲ့မာတဲ့တစ်ချက်မှတစ်ချက်ကိုနာတစ်ချက်မှတစ်ချက်ကိုနာတစ်ချက်မှတစ်ချက်ပြန်ရော့ပြန်ရော့တာတရားပြန်ပြရလို့ကြီးပြီးတော့တာမြင်ရတာဝေဒနာကအမြဲတမ်းတစ်ချက်တည်းနာနေတာတော့မဟုတ်ဘူးသူလည်းပြောင်းလဲနေတာပဲလို့ဝေဒနာရဲ့သဘောကိုသိသွားပါတယ်ပြောင်းလဲတာကိုသိတာဝေဒနာရဲ့သဘောပဲဝေဒနာသဘောကိုသိတာပါပဲ သဘောဒီမှာဥဒယဝရမြင်နိုင်ပြီသဘောတိသွားလို့ဥဒယအဖြစ်ဝရဖြစ်ကိုသိရတော့မယ်သဘောတိဖို့ရပထမအရှင်အဲ့ဒါကဥပဒနာဖြစ်တဲ့အခါမှာအရေးကြီးဆုံးပဲရှင်းဥစွာသဘောကိုသိအောင်မှတ်ရမယ်သဘောကိုမသိသေးပါပဲနဲ့ဖြစ်ပြဖြစ်ပြလို့မှတ်နေရင်တော့ရုပ်ရည်တွေတရားတွေပို့ပြီးတော့မကြသွားနိုင်ပါဘူးလားသဘောမသိသေးပဲနဲ့အတုံးလိုက်အဖေလိုက်ကြည့်တော့ ပြက်ဖြစ်ပြက်တော့မှန်တော့မှန်ဆဖြစ်တယ်တဲ့အမရိညာနေမဖြစ်တော့ဘူးတဲ့မှန်ဆပြီးရှိလို့ဥပဒနာဆိုတာရှိလို့ရပါရဲ့လားမရဘူးတစ်ခုမှတည်းတည်းတည်းရှိမှရမှန်ဆပြီးရှိလို့မရဘူးအဲ့လိုမှန်ဆပြီးရမယ်မဖြစ်ရအောင်သုဒ္ဓသဘောကိုတရားသုဒ္ဓသဘောကိုတင်းတဲ့အခါသုဒ္ဓသက်မှမှန်လိုက်တဲ့အခါနားတယ်ကျင်တယ်အောက်လို့မှတ်လိုက် နာတာလေးကပုံစံနဲ့ပြောက်ပုံစံနဲ့ပြောက်ပေါ်တာနဲ့ပြုတ်ပြောက်သွားတာထင်ရှားလာတယ်တစ်ချက်မှတစ်ချက်တော့မှပေါ်တာလည်းမထင်ရှားပြောက်ပြုတ်ပြောက်သွားတာသိမထကြမဟုတ်ဘူးအခုတော့နာရီလုံးမှရင်နာရလေးကပေါ်ပြီးနဲ့ပြောက်ပေါ်ပြီးနဲ့ပြောက်ပေါ်တာလည်းထင်ရှားတယ်ပြုတ်ပြောက်သွားတာလည်းထင်ရှားတယ်ပေါ်တာကဖြစ်ပြုတ်ပြောက်သွားတာကရဲဝေဒနာဖြစ်ပြတယ် ယောဂဝဟာရဆိုပေါ်ပြောက်ပေါ်ပြောက်ပါဠိဝဟာရဆိုဖြစ်ပြည့်ဖြစ်ပြည့်ဖြစ်ပြီးတော့ပြတ်သွားဖြစ်ပြီးတော့ပြတ်သွားမြင်ရတယ်အဲဒီကကြတော့ဝေဒနာကိုလွှမ်းမိုးတာပြုပါပြီတဲ့နာရာနဲ့နာနေတာဖြစ်ပြက်ကလည်းသိနေတော့ဖြစ်ပြက်ကိုကြည့်တော့လက်ပြီးတော့မှတ်နေရတော့နာရာကိုသိနှလုံးမသွင်းနိုင်တော့လွှမ်းမိုးတာပြုပါပြီတဲ့နောက်သင်္ကာသင်္ကာမှာလို့ဒီမှာကသင်ရင်းချက်အားရှိဆက်တန်းလာတဲ့အခါနာရလို့မှတ်လိုက်ရင် နာရာလေးကပေါ်ရကမတင်ချောင်းကျွတ်ပြုတ်သွားတာပဲသင်တယ်ပြစ်ပြစ်သွားတာပဲသင်ကြားတယ်တစ်ချက်နာတော့မှန်းတစ်ချက်ဒီကနေ့တော့ကုန်ပြတ်သွားတာတစ်ချက်မှတစ်ချက်ကုန်ပြတ်ကုန်ပြတ်သွားတာမြင်တော့ပေါ်ရကမတင်ချောင်းပြစ်ပြစ်သွားတာပဲသင်ကြားတယ်ဝေဒနာခံရတာပေါ်တဲ့ခံမှလည်းဒုက္ခဝေဒနာကိုခံရတယ်ပြစ်တဲ့ခိုက်တာမှလည်းဒုက္ခဝေဒနာကိုခံရတယ်တစ်ချက်မတက်တာတော့ပါဘူးလားပေါ်တာကိုမတွေ့ရတော့ပြစ်ပြစ်သွားတာကိုပဲတွေ့ရတော့ ဝေဒနာကိုမှတ်တဲ့ကမမှုတာပြုပါဘူးသင်္ခါစဉ်းစားမှတ်တဲ့ဓမ္မဉာဏ်ရဲ့တစ်ချက်ရင်းချက်အာရှိသက်တနာတဲ့အခါဉာဏ်ထက်တဲ့ပုဂ္ဂိုလ်ကြီးနာရလို့မှတ်ရင်နာရတဲ့ကုံကျဲနာရလို့မှတ်လိုက်တဲ့မှတ်တဲ့စိတ်ကကုံကျဲတာမြင်ရပါတယ်သိဉာဏ်ထက်တဲ့ပုဂ္ဂိုလ်ဉာဏ်ကြောင့်သုံးမျိုးတော်မြင်တယ်နာရလို့မှတ်ရင်နာရလည်းကုံကျဲနာရလို့သိနေတဲ့အသိစိတ်ကလေးလည်းကုံကျဲနာရလို့မှတ်လိုက်တဲ့မှတ်တဲ့စိတ်ကလေးလည်းကုံကျဲဘယ်နဲ့ဆက်မြင်ပါပါလဲဟုတ်ကဲ့ သူကြတော့ဉာဏ်ကြီးစိတ်သက်လို့တော့ပါလေတစ်ချက်မှရင်ဘယ်နဲ့ဆင်းအောင်တက်တော့ပါလဲသုံးချင်းသုံးချင်းတက်တာနာရလည်းမမြဲဘူးနာရလို့သိရတဲ့အဒီသူကြီးလည်းမမြဲဘူးနာရလို့မှတ်လိုက်တာမှတ်တိလည်းမမြဲဘူးမမြဲဘူးဆိုတာဗမာလိုပါဠိလိုကြတော့မိစ္ဆာပါဝေဒနာမိစ္ဆာကုန်ပြက်ကုန်ပြက်တာတွေဆင်းညာအားကြီးတော့ပြီးအောင်လိုက်မှနေရတာချမ်းသာပါလားဆင်းရဲပါလားဆင်းရဲပါလားဆင်းရဲပါလားဆိုတော့ဗမာလိုပါဠိလိုကြတော့ ဒီလိုကုန်ပြတ်နေတဲ့နေတဲ့ဆင်းရဲဘယ်လိုများကာကွယ်လို့ရပါလဲမလားဘယ်လိုမှကာကွယ်လို့မရဘူးသူသဘောတိုင်းကိုကုန်ပြတ်နေဖြစ်နေတာပဲကိုဆိုးမရပါလားကိုဆိုးမရပါလားဆိုတော့မာလိုပါဠိလိုကြတော့နတ္တပါလားဝေဒနာအနိစ္စဝေဒနာဒုက္ခဝေဒနာနတ္တချင်းနေရခြင်းခါရကြားရတဲ့အနိစ္စနောက်ဆုံးမိရပါရမီအားထုတ်သွားတရားသိမှုရသွားနိုင်ကြတာပါပဲအနိစ္စလက္ခဏာဖြစ်ကို တခုကိုမြင်လိုက်ရင်ဒုက္ခလက္ခဏာလည်းမြင်တော့တာပါပဲအနတ္တလက္ခဏာလည်းမြင်တော့တာပါပဲလက္ခဏာစစ်တွင်တခုမြင်အတော်မြင်သိတော်သည်လက္ခဏာစစ်တွင်တခုမြင်အတော်မြင်သိတော်သည် ဆိုကြအောင်ခဏဖြစ်တယ်မိစ္ဆာလက္ခဏာဖြစ်တော့တခုမြင်လိုက်ဒုက္ခလက္ခဏာအနတ္တလက္ခဏာလည်းမြင်တော့တာပဲအကုန်လုံးပြီးတော့တာပါပဲတဲ့သမထဉာဏ်ကတွေ့တဲ့ဒုက္ခဝေဒနာကိုလွှမ်းမိုးတော့မှလိုက်တာကုရိယာပြဉာဏ်ရောက်သွားတဲ့အခါကျတော့ ဒုက္ခဝေဒနာဖြစ်သွားတယ်ရဲ့သမထနာဉာဏ်နဲ့ဒုတိယပိယဉာဏ်ကြောက်ကြောက်ဆန့်ကျင်တဲ့ပဲသမထနာဉာဏ်ကလွန်သွားတဲ့နေရာနဲ့တည်းသမထနာဉာဏ်မှာကြည့်ရတွေ့ကြရတဲ့ဒုက္ခအမျိုးမျိုးတွေဂျိညာ၊ယိုင်နာတွေလည်းမရှိတော့ဘူး၊ငူတာ၊ရာတာတွေလည်းမရှိဘူး၊အော်ရင်အမြင်တွေလည်းမရှိတော့လေးတာဖြစ်တာတွေလည်းမရှိတော့ဘူး။ကာယလောဒ၊စိတ္တလောဒကိုယ်ကလည်းပေါ်ပါ၊စိတ်ကလည်းပေါ်ပါ။ ကာယမုဒ္ဒတာသိအမှုတာကိုကလည်းနူညာစိတ်ကလည်းနူညာကာယကံမြတ်တာစိတ္တကံမြတ်တာကိုယ်ကလည်းဆန့်ကျင်စိတ်ကလည်းဆန့်ကျင်ဟောက်တော့ဉာဏ်ဒီမှာနာမရူပပရိစ္ဆေဒဉာဏ်သိရှိယပရိစ္ဆေဒဉာဏ်သမတနာဉာဏ်ဒီမှာတစ်ခါနှစ်ခါလောက်ပြင်ရတဲ့ယောဂီပုဂ္ဂိုလ်တစ်ထိုင်မှာတစ်ခါနှစ်ခါလောက်တဏှာကြီးမှာတစ်ခါနှစ်ခါလောက်ပြင်ရတဲ့ယောဂီပုဂ္ဂိုလ်ဝိရိယပြည့်ဉာဏ်ရောက်တာကတစ်ခါမှမမြင်ရတော့ဘူးကိုယ်ကလည်းဆန့်ကျင်စိတ်ကလည်းဆန့်ကျင် မိဥရိယမျက်နှာရောက်လာပြီလို့မသိနိုင်ပါဘူးလားကိုယ်ကလည်းပေါ်ပါစိတ်ကလည်းပေါ်ပါကိုယ်ကလည်းနူးညစိတ်ကလည်းနူးညကိုယ်ကလည်းဆန့်ကျင်စိတ်ကလည်းဆန့်ကျင်ခရတာဘုံမြတ်တာစိတ်ဘုံမြတ်တာကိုယ်ကလည်းလိလာပြီးတာစိတ်ကလည်းလိလာပြီးတာမှတ်စီရအာရုံနဲ့မှတ်တိကအလိုလိုမှတ်နေရတကယ်လို့အလိုလိုမှတ်နေတကယ်လို့ရုပ်ရထိုင်လို့ကြည့်နေရတယ်ဒီလိုထိုင်လို့ကြည့်နေရတယ်ပါပဲခင်ဗျာပညာရောက်နေပါလေ တတိယနဲ့ရောက်နေကာယဒုက္ခသတိယဒုက္ခကိုယ်ကလည်းချမ်းသာစိတ်ကလည်းချမ်းသာကာယဒုက္ခတာစိတ်ဒုက္ခတာကိုယ်ကလည်းဖြောက်မှစိတ်ကလည်းဖြောက်မှသတိယနဲ့ရောက်လိုက်လို့ဆိုတော့ဟေးတော့ဖြောက်မှစင်ကြယ်စိတ်ကတိတ်စင်ကြယ်သွားတာပဲသူကမေးအမှန်တိုင်းအကုန်လုံးပြောတာနေရခြင်းအားအဖြစ်တကြီးတွေမေးရမှာအမှန်တိုင်းပဲပြောတော့တာပဲဉာဏ်ကြီးကလည်းကောင်းလာတတ်ပါလေရှိရှိကမေးကြတဲ့ဂါထာလေးတွေ ဒီနေ့ကဒီနေ့တဲ့တရားသာပြီးပြန်ပြီးတော့ရလာတတ်တယ်။ပြန်ပြန်ရောက်လာပါပဲ။ပြန်ပြန်ရောက်လာ။ယောဂီကိုကြည့်လိုက်တာနဲ့ကမ္မဋ္ဌာန်းဆရာသိနေမျက်နှာအရေးသိနေကြီးတယ်လို့စိတ်နေမှုမကူချစိတ်နေမှုမလျှောက်ချနေရာကြလိုက်တာ။အမှန်တန်ဉာဏ်ကလည်းကုရိယပဲနဲ့တက်သွား။ဘာဝေဒနာနဲ့သူတွေ့သွားဒုက္ခဝေဒနာ။ ဝိပဿနာပฏิပုခနဲ့ပြောမွေဒုံညာကရံဘုဒ္ဓတာတန်ထာစိတ္တတာဘိက္ခုနောအာမံတိရတိဟောတိသမ္မာဓမ္မဝိပဿတောဒုံညာကရံသိညာကမ္မဋ္ဌာန်းကြောင့်ဘုဒ္ဓတာတာဝင်ရဲ့တန်ထာစိတ္တတာနိတောသိရှိတိဖြစ်၍ဓမ္မကောင်းစွာဓမ္မယုတ်တရားခံတရားတို့ဖြစ်ခြင်းခြင်းတော်ကိုဝိပဿနာဥပဒနာရှိသောဘေကုဏဘေကုသုတယောဂီမြတ်အားအာမနုတိ လူတမ္မာနတ်တမ္မာတို့မခံကြမတွေ့တိနိုင်သောတတိဝိပဿနာပိဋိကကာတို့ပျော်မွေ့ခြင်းဟောတိဖြစ်ဣတိဤသောဘဝမြတ်စွာဘုရားသည်အဘောဓာကရုဏာရှိပါပညာအပြင်ဟောကြားတော်မူခဲ့ပါ၏တည်းဝိရိယပြန်နဲ့ရောက်နေတဲ့ငုံပုဂ္ဂိုလ်စိဉ္ဇယကမ္မထံကြောင့်တော့သိကံတော့ ရုပ်တရားနာတရားတို့စိတ်ကြည်ခြင်းတဘောကိုသုမပြတော်မြင်လိုက်တာဝိပဿနာပဋိဒုက္ခတွေဖြစ်လာတာအဲ့ဒီဥပိ္ပဥပဒနာပဋိဒုက္ခကိုကြော်မှုရတာလူသားမှမဆိုတာနဲ့နတ်သားမှတော့မှမကြုံမိနဲ့ကြော်မွေခြင်းကိုရရှိသွားတယ်အဲ့ဒီဥပဒနာပဋိဒုက္ခမှာတာယာသွားလို့ရှိရင်နေရာကြပါတော့မှာသုမကောင်းစေတာယာဆွဲထေရနေသည်ရသွားပြီတဲ့ ဒုက္ခဝေဒနာကိုတော့ခံမှုအောင်မှတ်နိုင်ရပါလေဒုက္ခဝေဒနာကြတော့ခံမှုအောင်မှတ်နိုင်လို့ရှိရင်တရားကြီးတက်မှတက်ပါတော့မှာမတက်တော့ဒုက္ခဝေဒနာမှာတော့ရာဂနုပြသိနေဒီဒုက္ခဝေဒနာလေးကိုသာယာနေတဲ့ရာဂနုပြမတိမတာဝင်တော့သိနေဒီချမ်းသာလေးကိုလည်းလူပြင်းနောက်တစ်ခါကျရင်ဒီလိုပဲသိရပါသေးဩဒီအမှန်ကြီးပဲမှတ်အာရတဲ့အစဉ်ရောက်ဆရာနဲ့လည်းတဏှာကြီးကုတ် နောက်နေ့ကျလည်းဒီတိုင်းချင်းအဲ့ဒါလည်းအစနေရောက်ဒနာကြီးကုန်ဘာဖြစ်သွားပါလဲဒီယောဂီကာယဆိုတော့အထက်မှာရနေပြီဒုက္ခဝေဒနာဥမာဒါလမှုတရားသိမ်းပါပြီရဲ့ဒုက္ခဂိဏရာဂတာမန္တဝပေယမိဒုက္ခဂိဏ ရာဂတာမံစွာပေရမည်သိခဝေဒနာမှာရာဂနုပြာဒီဝေဒနာလေးကိုသာရတဲ့မောဘဒနာကိုရာဂလို့ခေါ်တယ်သာယာသာယာမဖြစ်တိုင်းမဖြစ်တိုင်းလို့သာယာပြီးတော့သိနေလို့ဆိုရတာအမှန်မှန်ထက်ထခါလာဖြစ်တော့ပါဠိဘောဟာရအရင်သိနေတဲ့သိပါဒါရဏုတ္တိယသိနေခြင်းရှိကိုတရားရင်မတက်နိုင်တော့ဘူးတရားသမျှနဲ့မရနိုင်တော့ဘူး အဲ့ဒီဒုက္ခဝေဒနာမှာရှိတဲ့ဒိဋ္ဌိနာတဲ့ဒါရမှုပြောက်ပယ်နိုင်မှာတဲ့ဘယ်လိုပယ်ရမလဲလို့ဆိုတော့ဒုက္ခဝိဒုက္ခပိခဝေရဏဒုက္ခသောဓထခာဘိကဝေသန္တရာပိလာမိကိုမျောသွေထောက်ဆသိမြင်ကြတဲ့ဝိသရတမိတို့ဒုက္ခချမ်းသာသောဝေဒနာဝေဒနာကိုဒုက္ခသောဒုက္ခဟူ၍ဘာဒုက္ခလို့ဆင်အောင်ဓတ္တပါရှိမှအ၏ဒီလိုဤသောဘဂဝါမြတ်စွာဘုရားသည် ဟောတာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တည်းဒုက္ခဝေဒနာပေါ်လာရင်ဒုက္ခလို့ပြင်အောင်ရှင်းမနိုင်ရမယ်။ဝိရိယပြညာရောက်လာတဲ့ယောဂီပုဂ္ဂိုလ်ဝိရိယပြညာအရင်ပိုင်းကိုရောက်လာလို့ရှိရင်မှလည်းတည်းဒီပြန်နဲ့ဒီပြန်နဲ့ပြဆိုတာသင်ရှားနိုင်တယ်။ လောကချမ်းသာလေးရမယ်ချမ်းသာလေးကိုတာယာနေလို့ကသူ့သက်တမ်းမရှိမှခင်ဗျာ။အာရတဲ့သဘောလေးဝင်နေလို့ကဖြစ်တဲ့ကိုမမြင်လားတဲ့။ဒီလိုဒီသူ့သက်ရှိမှတဲ့။ကိုယ်ကချမ်းသာနဲ့ကိုယ်ချမ်းသာတော့သူ့သက်စိတ်ကချမ်းသာတာထင်ရှားတဲ့စိတ်ချမ်းသာတာကိုသူ့သက်များတော့ဒီစိတ်ကချမ်းသာတာကိုယ်ထင်ရှားနေတတ်တယ်။ထင်ရှားနေတော့ချမ်းသာတယ်ချမ်းသာတယ်ထည့်ပြီးတော့သူ့သက်တမ်းမှာတဲ့။ ဒုတိယဗျာနဲ့အရင်ပိုင်းကိုရောက်ပါတဲ့လောကီပုဂ္ဂိုလ်ချမ်းသာတယ်ချမ်းသာတယ်ဟုတ်တယ်ချမ်းသာတာလေးပေါ်ပြနေပြောက်ပေါ်ပြနေပြောက်ခေါ်တာကဖြစ်ဆက်ပြောက်သွားတာကရဲမန္နကြီးကျအာဟိတနဲ့အမြပေါ်တာပေါ်တာပြောက်တာတွေကကိုပြီးတော့ရှင်းညာနေပေါ်ပြနေပြောက်ပေါ်ပြနေပြောက်ခေါ်တာကဖြစ်ဆက်ပြောက်သွားတာပြည့်အလင်းညာအင်းညာပေါ်လာပြီးတော့ပြောက်သွားပြောင်းလဲပြောက်တော့ဖြစ်ပြက်တည်းကမြန်အားကြီးတော့နှိမ့်ဆက်နေတယ်လို့ပဲညာနဲ့မှရှင်းလာတယ် ချမ်းသာတယ်မှာဟုတ်လို့လေဆင်းရဲတစ်မျိုးပါလားဉာဏ်အားကြီးတော့မိအောင်လိုက်မှတယ်မဆင်းရဲပါဘူးလားယောဂီမကြခဏလျှောက်ထားရဲ့သင်္ကြန်၅ပါးဖြစ်ခံကြီးညသွားတယ်ကဥရိယပြန်အရင်ပိုင်းတော့အရင်ပိုင်းတော့ရောက်နေလို့ပေါ်ရပြတ်တယ်ဉာဏ်အားကြီးတော့သိဉာဏ်နေတယ်ဗျာတဲ့မလုံးမိနိုင်တော့ဖြစ်နေကြတာအလွန်ဆင်းရဲပါလေဗျာဘယ်လိုများမှတ်ရပါမလဲဗျာဘယ်လိုမှတ်ရမလဲပြီးတယ်ပြီးတယ်လို့မှတ်တော့မမိနိုင်တာကြီးကိုမမှတ်နိုင်တော့ဘယ်လိုမှတ်ရမလဲဒီတဲ့ဒီဟာ မသိရပါဘူးလားဖြစ်တာဖြစ်တာတွေကသင်ညာအဲ့ဒါဆင်းရဲတယ်ဘယ်မှာချမ်းသာအဖြစ်ဟုတ်လို့လဲဆင်းရဲတမျိုးပါလားဒုက္ခတော့မထင်ပါဘူးလားဒုက္ခချင်းတော့ဒီဒုက္ခဝေဒနာကြီးတော့ตายရတယ်ဆွေးလန်းတယ်လို့မရှိတော့ဘူးဒါကမျိုးတရားပယ်ပြီးတာဖြစ်သွားပါလေဒုက္ခပေါ်ရင်ဒုက္ခ ဒုက္ခခင်အမှန်ပင်ရှိရမည်ဒုက္ခပေါ်ခြင်းဒုက္ခခြင်းအမှန်ပင်ရှိရမည်ဒုက္ခဝေဒနာပေါ်တိုင်းဒုက္ခလို့သိအောင်ရှုမှနိုင်ရမယ်သွားမိုးအောင်ရှုရတော့ဒီကတော့ဒုက္ခတော့မဟုတ်ဘူးဒုက္ခကိုလည်းသွားမိုးအောင်မမှတ်ရပါဘူးလား မှားရမယ်သင်္ခါသင်္ခါမှားတော့ဒါဒီငါညာလို့ရောက်သွားဒီငါညာလို့ရောက်တဲ့ခါကျတော့စိတ္တကမသင်ချတော့စိတ္တာပဲသင်ချတယ်ဖောင်းတယ်လို့မနဲ့ဖောင်းတာကမသင်ချတော့ဖောင်းသုံးကလည်းသင်ချလို့ရေနဲ့ကုန်ပြတ်သွားဒိနေလို့မနဲ့ပိဇကမသင်ချတော့ပိဇုံးကလည်းသင်ချရေနဲ့သူကုန်ပြတ်သွားထိုင်တယ်လို့မနဲ့ထိုင်တဲ့အမူအရာလေးနဲ့နဲ့ကုန်ပြတ်တာရှိတယ်လို့မနဲ့ရှိတဲ့အမူအရာလေးနဲ့နဲ့ကုန်ပြတ်နေတာကိုပဲသိရတယ်ကြွားတယ်နန်းတယ်ချက်လို့မနဲ့ခံတယ် ဒီကနေ့ဒီကနေ့ကကုံပြက်ကုံပြက်လာတာတွေ့ရတယ်။နောက်တော့ဓမ္မရိယာနဲ့ဆင်းရဲတဲ့အာရှိထက်တန်တာကမတ္တရာအာယုန်ကြီးကကုံပြက်ကုံပြက်လာတာမဟုတ်မတ္တိတာနဲ့ကလည်းလည်းတော့ကုံပြက်ကုံပြက်လာတာမြင်ရတယ်တဲ့။ဟောတယ်လို့မှရင်ဟောတာလည်းလည်းဒီနေ့ကုံပြက်မတ္တိတာနဲ့ကလည်းတော့ကုံပြက်ဒီနေ့လုံးမှအပင်ကမြင်ရရင်ဒီနေ့ကုံပြက်မတ္တိတာကုံပြက်မျိုးလုံးကုံပြက်ကုံပြက်တာမြင်ရတယ်။ရုပ်တရားလည်းမမြင်ဘူးနံတရားလည်း မမြဲဘူးမမြဲဘူးဆိုတော့ဗမာလိုပါဠိလိုကြတော့နိစ္စကုန်ပြစ်တာတွေကသင်ညာအကြည့်တော့နှိမ့်ချနေကြတယ်ပြီးတော့ဆင်းရဲပါလားဆင်းရဲပါလားဆိုတော့ဗမာလိုပါဠိလိုကြတော့ဘယ်လိုကုန်ပြနေတဲ့နေဆင်းရဲဘယ်လိုများကာကွယ်လို့ရပါလဲဘယ်လိုမှကာကွယ်လို့မရဘူးဘောတိုင်းကုန်ပြနေစနေတာပဲကိုဆုံးမရပါလားကိုဆုံးမရပါလားဆိုတော့ဗမာလိုပါဠိလိုကြတော့နိစ္စဒုက္ခအနတ္တဒီငါဉာဏ်ရောက်အပြစ်ကိုမြင်တဲ့ဉာဏ်ရောက်တယ်လို့လို့ထင်လာပါတယ် ဒီငါညာရောက်သွားဒီငါညာရောက်ပြီးတော့ဘယ်ရညာကြောက်ခွေချင်းလာတယ်အလင်းညာရှင်ညာကိုပြက်နေဒီခဏကိုပြက်စောက်ကြရယူပါလားအလင်းညာရှင်ညာကိုပြက်နေမှာကြာခဏပြည့်စည်းကနေခဏကိုကြီးပဲကြောက်ကြရခဏကိုကြီးလို့ချင်းလာတတ်တယ်ဒီငါညာတော့ဘယ်ရညာဘယ်ရညာမှာအာရိနောကဒီခဏကိုကြီးအပြစ်တင်နေတယ်ဒါတခုမှကောင်းတဲ့ခန္ဓာကိုမဟုတ်ဘူးအမြဲတမ်းပြည့်နေတာအပုတ်ကိုဆွေးနေလို့ရှိနေတာအပြစ်တွေမြင်နေတယ် အဲ့ဒီမှာတကယ်လည်းအပုပ်ဆွေးတွေလည်းမြင်တတ်တယ်တွေ့ရတာလည်းမြင်နေတတ်တယ်အာရိနဝညာဒီကဘုရားအာရိနဝအာရိနဝဒီကဘုရားအာရိနဝအာရိနဝအဖြစ်တင်မြင်ဒီကနာဘုန်းကြီးဘာတခုမှခံရတာမဟုတ်အပုပ်ဆွေးလို့ဖြစ်နေတာပဲတကယ်လည်းအဖြစ်တင်မြင်နေတတ်ပါတယ်တဲ့နိဗ္ဗာန်ညာဒီခန္ဓာကိုယ်ကြီးကညီငွေတရားခန္ဓာကိုယ်ကြီးရဲ့ တခုမှသိနေတာမရှိဘူးညှို့တဲ့စိတ်တွေကတကယ်ဖြစ်လာတတ်ပါပဲ။အာရိနောကလိပ်ပိဒညှို့လိပ်ပိဒတော့မောစိတ္တကမတ္တဒီခန္ဓာကိုယ်ကမှလုံရောက်ခြင်းနဲ့သုံးတဲ့ပုံကဘယ်ပုံကမှမလို့ခြင်းတော့လုံရောက်ခြင်းနဲ့တိတိဖြစ်လာတတ်တယ်။ဉာဏ်ဆက်တဲ့ပုဂ္ဂိုလ်နဲ့ညာထက်တယ်နဲ့ညမလို့တင်တာညပို့ပဲသင်ရှားတယ်အမတ်တွေကမမှတ်ချင်တော့ဘူးသွတ်ထားလိုက်ချင်တယ်သွတ်လည်းသွတ်ထားမိတတ်တယ်သွတ်ထားရင်သွတ်ထားကြတယ်အမတ်ကသူ့အလိုလိုလည်းမှတ်မိတတ်တယ် သွန်းထားလို့မရဘူးဆိုရင်အလိုလိုမှတ်နေတကယ်လို့ပဲကြောက်ရင်မလျှောက်ကြပါဘူးနော်ဘယ်ညာရမလဲမုတ်စိတုတမယတဉာဏ်တဲ့မုတ်စိတုတမယတဉာဏ်ဒီလိုလွတ်ထားလို့တော့မရဘူးကိုလိုခြင်းနဲ့ဆန္ဒစိတ်ခန္ဓာမှာဒီလိုလွတ်ထားရင်ရနိုင်မှာမဟုတ်ဘူးနိဗ္ဗာန်ကိုရနိုင်မှာမဟုတ်ဘူးပြန်မှတ်မှာပဲပြန်မှတ်တော့ဆင်းပြီးတော့ပြန်မှတ်တဲ့ဉာဏ်ကတော့သမတနာဟောပฏิပ္ပခာဉာဏ်တဲ့ ပြန်ပြီးတော့ပฏิကဇဖန်အိဖာရမှတ်တာပြန်ပြုလုပ်တာပြန်မှတ်တာပฏิသင်္ခါဉာဏ်တဲ့အဲ့ဒီဉာဏ်ကြီးကအဆင့်တွေတစ်ခုနဲ့တစ်ခုရှင်လူရောမာလေးတစ်ဆင့်နဲ့တက်သွားတယ်တစ်ခုနဲ့တစ်ခုကရှင်လူရောမာလေးတက်သွားတော့ဉာဏ်ပိဋကများမှတ်ရတာတိတ်တော့မလွယ်ဘူးလှတာပဲအထရဆံကသိကြတဲ့အတွက်ကြောင့်ဥပမာနဲ့ဖွင့်ပြရတယ်ဥပမာနဲ့ဖွင့်ပြရတယ်ငါးဆောင်တဲ့ဥပမာနဲ့ဖွင့်ပြရတယ် အခုလိုနေရာဒီခါမှာခင်းကြီးတွေအဲကြီးတွေထဲမှာငါးဆောင်တဲ့ပုဂ္ဂိုလ်တွေကျန်တာပိတာများယောဂီများတွေ့ဘူးကြပါလိမ့်မယ်ချင်းဆောင်ချင်းဘွားချင်းနဲ့ရေဒူးလောက်စီကလုံးတစ်ပတ်လောက်မှာငါးလိုက်ခန်းနဲ့အုတ်ချအုတ်ချဇွာဇွာနဲ့အုတ်ချအုတ်ချလိုက်တာရှင်ကြီးမှလာတိုးတယ်တိုးတော့ငါးကြီးလေတိုးတော့ရေထဲကိုလက်နဲ့နှိုက်ချနှိုက်ချတော့ က်ကိုညှိညှိပြီးတော့အပေါ်ပေါ်တင်လိုက်တယ်တဲ့။ဆောင်းသမားပေါ်တင်လိုက်တဲ့ခါကျတော့လေကြားကြီးတုံးရတွေ့တယ်။ဘာကောင်ကြီးပါလဲ။လူတို့ကြီးငါးကြီးလို့ခင်ဗျာအခုပါကြီးဖြစ်နေပါလေ။ငွေတို့ကြီးဖြစ်နေတယ်။လေကြားကြီးတုံးရဲ့ဒီနေ့တော့ငွေတို့ကြီးရဲ့မကြောက်သွားပါဘူးလား။ဘုရားညာနဲ့ဒူးတယ်ကြောက်သွားပြီတဲ့။ လေဓာကြီးသုံးရက်ကယောဂီပုဂ္ဂိုလ်မှာတော့အနိစ္စလေဓာကြီးဟာတည့်ရဒုက္ခလေဓာကြီးဟာတစ်ချက်အနတ္တလေဓာကြီးဟာတည့်ရဒီငွေကြီးကိုကင်ထားရတာကြောက်လားတောက်ပြာကြီးလေဘယ်ရညာအာဒီမှာကင်ထားရတာအတိရှိရမယ်နိဗ္ဗာန်ကင်ထားတာနိဝိဒရာကြီးလည်းမတင်လာပါဘူးလားချုပ်ပြမှာမဖြစ်နဲ့ဒီတိုင်းကင်ထားလို့တော့ မဖြစ်ဘူးဆိုတော့မြဲမြဲဆုတ်ကန်မြဲမြဲဆုတ်ကန်တော့ခေါင်းပေါ်ရောက်မြောက်တင်ဖွင့်ရမ်းတော့ဘူးဘူးညွန့်တော့ပြစ်ထုတ်လိုက်တယ်ကိုနာမပြန်ကြရင်မိမိမှာကြက်နေပြန်ဒုက္ခပြီးမှရောက်တော့တအားခုရမ်းတော့လွတ်ပြလိုက်တယ်ဒီလိုကြီးသွားလျော်ဟဲ့ဆိုတော့လွတ်ပြလိုက်တယ်အဲ့ဒါနဲ့တူတယ်လေယာယီတောင်းရင်လည်း ငွေတို့ကြီးကလေကြာကြီးသုံးရင်းနဲ့ဝိပဿနာယောဂီရဲ့အနိစ္စလေကြာကြီးရဲ့တည်ရဒုက္ခလေကြာကြီးရဲ့တည်ရအနတ္တလေကြာကြီးရဲ့တည်ရမြင်သွားဆောင်းသမားဒီထဲမှာမြုပ်နေတော့ငါးကြီးရဲ့လို့စိတ်ထဲကနှစ်တဲ့အာရအနှစ်တဲ့ပါဘူးလားငါးကြီးဒီကောင်တော့ရပြီဝမ်းမြောက်ဝမ်းသာဖြစ်နေယောဂီရဲ့ဒီတိုင်းပါပဲတဲ့တရားအမထုတ်ခင်တော့ အာထုတ်ပင်အာထုတ်များတော့အနိစ္စဒုက္ခအနတ္တဖြစ်ပြီးမမြင်ရင်တော့ဒီခန္ဓာကိုယ်ကြီးကတာယာဝင်နှစ်သက်ဖို့လို့မထင်ပါဘူးလားလူချင်းစီရခန္ဓာကိုယ်ကြီးတကယ်တော့အနိစ္စဒုက္ခအနတ္တတွေထင်တာတော့မထင်တော့ဘူးမူရိုးကြီးလို့မထင်ပါဘူးလားထင်ပါဘူးထင်ပါတော့ထိတ်လန့်သွားတယ်ထိတ်လန့်သွားတာဘယညာတဲ့မွေရိုးကြီးကိုကန်ထားတဲ့ဆောင်းမမအပြစ်တွေမြင်နေရမြင်နေတယ်လို့ပြောပြဒီခန္ဓာကိုယ်ကြီးကအပြစ်တွေမမြင်နေပါဘူးလား အာရုံကညာဒီငွေစိုးကြီးကိုကင်ထားတာညီငွေဆရာကြီးဆက်ထုတ်ဆရာကြီးဆောင်းသမားငါးခန္ဓာမှာရှင်းနေလို့ယောဂီပုဂ္ဂိုလ်မှာလည်းဒီခန္ဓာကိုယ်ကြီးကညီငွေဆရာကြီးဘာမှအတုံးကြတဲ့ခန္ဓာကိုယ်ကြီးမဟုတ်ဘူးညီငွေတဲ့စိတ်ကြီးမဖြစ်လာတတ်ပါဘူးလားအနိစ္စဒုက္ခအနတ္တညီပြီးတဲ့တော့မှဒီလိုမြင်လာတဲ့တကယ်လည်းညီငွေရတဲ့မှာမှတ်ချင်တော့ဖြစ်သွားတတ်တယ်မမှတ်လည်းနေပြီးတတ်တယ်တကယ်လည်းပြင်းသွားတတ်တယ် အဲ့ဒါနဲ့သတိထားရတယ်ပြင်းတဲ့ဘက်ကပါတော့မှတ်တော့သူကတရားမရမရပါလားမရနိုင်တော့ဘူးမရနိုင်တော့ငွေတို့ကြီးတခါနဲ့တင်းကျပ်စွာထုတ်ကိုင်းတော့စွန့်ပြစ်တယ်စွန့်ပြစ်ရတဲ့စိတ်ကြီးဖြစ်လာတယ်ဖြစ်လာတာနဲ့ဗာနဲ့တူလေဆိုမုံစိတ်တုကမြဒါညာနဲ့တူတယ်အမှတ်တည်းလဲစွန့်ပြစ်နေဒီခန္ဓာကိုယ်ကြီးမလွန်ကျင်တော့ဘယ်ပုံပေါ်မှာမလွန်ကျင်တော့ပါဘူးခင်ဗျာရောလို့ညာမလျှောက်ပါဘူးလားဘယ်ညာညာရောက်နေပါလဲမုံစိတ်တုကမြဒါညာ ဒီလိုတော့စွန့်ပြလို့တော့လောလောလေးနဲ့မရဘူးဒီမူကြီးအနာချလိုက်ကိုယ်ပြန်ဒုက္ခပြီးမှအတင်းဖြစ်ကင်နေမနစ်ပါဘူးလားအတင်းပြန်ဖြစ်ကင်တာနဲ့ပฏิပင်္ခာညာနဲ့တူတယ်ပြန်မမှတ်ရပါဘူးလားသူသူသာသာပြန်မှတ်ရပြန်ပါလေအဲ့ဒီပฏิပင်္ခာညာကြာပြန်တော့ဒုက္ခဝေဒနာတွေကသိရပြန်တယ်သမထနာညာမှာဒုက္ခနည်းခဲ့တဲ့ပုဂ္ဂိုလ်ခြေပိုင်းဝေဒနာသမထနာညာမှာဒုက္ခနည်းခဲ့တဲ့ပုဂ္ဂိုလ်နောက်ပိုင်းဝေဒနာ ပဋိစ္စကဉာဏ်ကြလို့ဆိုဟိုးတော့ဒုက္ခကိုခံရတတ်ပါတယ်တဲ့ခြေတိုင်းမှာဒုက္ခအများကြတဲ့ပုဂ္ဂိုလ်ကပြစ်ငါကြရင်လည်းနည်းသွားတတ်တယ်အဲဒီမှာဒုက္ခလေးပြန်တွေ့ပြန်တွေ့တော့ရုပ်ရရက်ကလည်းအတော်ကြာသွားအတော်ရသွားတလနီးပါးရက်20ရက်တလနီးပါးဖြစ်သွားဒုက္ခဝေဒနာတွေကပြင်းပြင်းထန်ထန်ပြန်ပြီးခံစားရတယ်နာရာကျင်နာ အောင်နာခိုက်တာခဲတာဖိတာလေးတာဖိတာလေးတာတိုးထင်ကြတယ်အပေါ်ကအလွန်ကြီးလေးတဲ့ဘုံတို့ကြီးတစ်ခုတော့ဖိထားလို့ စားပြီးနှိမ့်ညွတ်ကြတော့တဲ့ကျမ်းနဲ့ပဲထိတော့မလို့ပဲခင်ဗျာလေးလိုက်တာဘယ်ညာရောက်လာလဲမတိပိခာနဲ့မရအောင်နာတာကျင်နာရတော့ကိုကကိုတရားမှတရားပြောင်းအမျိုးမျိုးပဲဖြစ်နေတဲ့သမဂနဉာဏ်နဲ့တော့နာရကျင်နာအောက်နာခြင်းနဲ့တူတယ်တမ်းလို့ဝေဒနာပြောက်တာခြင်းကတော့မတူဘူးမလေးနဲ့ကုန်းပြမလေးနဲ့ပေါ်တာလေးကလည်းဉာဏ်ပြောက်တာလေးကဉာဏ်တော့ယောဂီကစိတ်ညစ်တယ် ဒီရင်တော့ကောင်းခဲ့ပြီးတော့အခုတော့အဆိုးတွေနဲ့ပြန်တွေ့နေရကြပြီတရားကြီးတော့ကြာသွားပြီထင်တယ်တရားတော့မရနိုင်တော့ပါဘူးရှိတယ်လေလွန်ကြတတ်ပါလေအဲ့ဒီမှာအမှန်တမ်းဆရာကြီးအထူးသိစားဆိုပြည်ပြန်ရတယ်ဒီညမှာလည်းလို့ရှိတာပါလေဒါနောက်ဆုံးဝေဒနာဒုတိယပိုင်းဝေဒနာဒီဝေဒနာကလွန်မြောက်တာနဲ့လွန်မြောက်မှတ်နိုင်တာနဲ့ရုံးလို့ဉာဏ်ပညာရဲ့အဆင့်တော့ရောက်တော့မယ်အပိဓိကတွေမပြောရပါဘူးလားပြောရတယ်ရုပ်ကြီးပြောက်ကတော့နေရွယ်တင်ခါရရကြီးမှန်းတယ်အခွင့်ရရင်တော့ ဝိပဿနာတရားကိုဉာဏ်ကြည်ပြည့်တဲ့ဖြစ်အောင်သောတာပန်ဖြစ်ဖြစ်အောင်အထုတ်မယ်ဒီမှန်းနဲ့အထုတ်ခွင့်တော့မရခဲ့ဘူးပညာပညာဒါနဲ့ရေရောက်လာတဲ့ကမိသားတွေလှုပ်ကြည့်ရအလုပ်တိုင်းလုပ်ရတာနဲ့ဘယ်ရေလောက်ရောက်လာမှ90လောက်ကြာမှအထုတ်ဖြစ်အထုတ်ဒီလိုကလာအထုတ်ပါတယ်ဒီရခြင်းခါရတဲ့စင်ကြအောင်နေရတဲ့ဒီလောက်နဲ့စင်ကြအောင်ဆောက်ထားခဲ့တယ်ဒီလောက်ဒီလုံးလုံးနဲ့အမှန်တရားတွေနဲ့ထိုက်ကျင်တော့ဒီစိတ်ကြတော့ဘုရားရှိခိုးတာတော့ ပြုလုပ်ခဲ့တယ်သူကယုံကြည်တယ်မိအားထုတ်တယ်တရားရရမယ်ဆိုတဲ့ယုံကြည်ချက်နဲ့အားထုတ်အားထုတ်တဲ့အခါလည်းပြုစုစရာအားထုတ်ဉာဏ်နဲ့စိတ်တက်လာပါမယ်အဲဒီသတိပညာဉာဏ်လို့ရောက်လာတဲ့အခါကျဝေဒနာတွေဆိုတာပြန်တွေ့တော့မှတ်ရတာအလွန်ခက်နေတယ်ဘဝတမျိုးတရားတမျိုးဖြစ်တော့ရောဂီဖြစ်တတ်ကြပါပဲတရားလျှောက်တဲ့အခါကျတော့တတိတော်ကိုတတိတော်အရှင်ကြီးခဲ့တာပဲခင်ဗျာတဲ့တကယ်အားထုတ်တော့မရနိုင်ပါဘူးခင်ဗျာတဲ့ဘိုးမဟုတ်ပါဘူးလို့ကြီးရနိုင်ပါတယ် ဒီညမှာဒီလိုပဲသိရတတ်ပါလေဒါဒုတိယပိုင်းဝေဒနာပါအမှတ်ရလဲဆက်ပါလေအယူဉာဏ်ကကြော်သွားတဲ့ရုပ်ရည်ဉာဏ်တရားနာဖို့အဆင်းရောက်တော့မှာပါအာမရနိုင်ပါဘူးတဲ့ဒီတော့အထင်ကြီးရတာပဲမမှတ်တော့ဘူးဝေယဝဆပဲလောက်တော့မယ်ဗျာတဲ့စိတ်ဓာတ်ကြီးမသိအောင်လုပ်ပါဘူးနော်စေရလောက်ရောဆိုင်လောက်လုပ်ပြီးလုပ်များတယ်အမှတ်ကကတ်နေတယ်ဒီမှာကတ်နေတော့လူကမှတ်မှတ်ရော ဆယ်လောက်ကြာပြီးမှတခါပြန်မှပြန်မှတဲ့အခါကျမှသူတရားတွေတက်သွားပါလေသူကကိုယ်မှာဖြစ်တဲ့ဒုက္ခဝေဒနာနဲ့သင်ရှားတယ်ကိုယ်မှာဖြစ်တဲ့ဒုက္ခဝေဒနာမသင်ရှားလို့ရှိရင်စိတ်မှာဖြစ်တဲ့ဒုက္ခဝေဒနာကိုယ်သင်ရှားနေတာပါလေစိတ်မှာဖြစ်တဲ့ဒုက္ခဝေဒနာသင်ရှားတဲ့ယောဂပုဂ္ဂိုလ်အများကြီးစိတ်တရားရောင်းမြန်ဖြစ်သွားတယ်ဘုရားတရားငါးရီစီကိုတဲ့စိတ်တရားရောင်းမြန်ပြန်ဖြစ်သွားတယ်ဘုရားတရားငါးရီမရှိဘူးတော့ဆရာမကြီးကလည်းအဖြစ်ကြီးနင်း ရောင်းညာတွေဖြစ်နေတတ်တယ်။ဒီကောကစိတ်ကောင်းစိတ်နဲ့လူပြောက်ကစိတ်ဆိုးစိတ်နဲ့ကြီးတွေဖြစ်လာတယ်။ဒါဆိုပြောသူပုဂ္ဂိုလ်ကလည်းလူတွေမြင်လိုက်လို့ရှိရင်အဲ့ဒါသူကစိတ်ကောင်းနဲ့ဆဲဆူတဲ့စိတ်တွေပဲဖြစ်ဖြစ်သွားတယ်ခင်ဗျာတဲ့။ဒီလိုကဒီစိတ်မျိုးလည်းမရှိပါဘူးဒီကောင်ကဒီကုပ္ပနာတရားအထုမှာဒီလိုဖြစ်ဖြစ်နေရတယ်ခင်ဗျာတဲ့။တတိတော့အပင်ကြီးကြတော့မှာလားခင်ဗျာတဲ့။မကြောက်တာပါဘူးလား။ကြောက်မှာစိတ်တွေကကြောင်းညာနေဖြစ်ကုန်တယ်။ ဘယ်ညာမှာလဲပฏิပင်္ခာညာဒုတိယပိုင်းမှာသိထက်ပါတယ်စိတ်တရားကြောင်းညာဖြစ်တော့ရုပ်ရမမှတ်တတ်တော့ဘူးဘယ်လိုဖြစ်တာလဲယောဂီဆိုတော့ဘယ်လိုဖြစ်တာလဲမပြောတတ်တော့ဘူးဗျာတပည့်တော်ယူခြင်းလို့ဖြစ်လာဘူးဗျာတဲ့ဘယ်လိုများမှတ်ရပါလဲယူခြင်းနေယူခြင်းနေမမှတ်ရပါဘူးလားသူကပဲထင်ရှားနေသူကပဲမှတ်ရတယ်မထင်ရှားတယ်လည်းမှတ်နေမရတော့ဘူးယူခြင်းနေယူခြင်းနေမှအမှန်ကောင်းတဲ့ယောဂီကိုဒီဆိုတ냐လောင်းနဲ့တက်သွားတယ်ရှိသေးလားဆိုမရှိတော့ဘူးဗျာတဲ့ ပြန်ကြပါဘူးလားမှတ်တတ်ဖို့အကြီးကလျှော့ပေးလိုက်ရင်တော့တော်တော်ဒုက္ခတွေများပါတယ်ဆိုတော့ဆက်သွားတယ်ဘယ်လိုမှပြောလို့မရဘူးတခါဆက်သွားဒါဒုတိယတခါပြန်ဝင်ဒီလိုတော့ဒုတိယတစ်ချိန်နဲ့တော့မရတတိယတစ်ချိန်ကထွက်သွားပြန်ဝင်နှစ်ချိန်သုံးချိန်ပြန်ဝင်မှဒီဉာဏ်ကတက်သွားတယ်အဲ့ဒီဉာဏ်ကိုသူသတိထားရပါဘူးလားအရင်သိထားတယ်မွေတို့ကျပြန်လို့အတင်းကျသုတ်ကန်တယ်လို့ပြန်မှတ်ရတယ်ဉာဏ်ကြီးအဲ့ဉာဏ်ကနေတော့ ချင်းကချင်းကမှားလို့ဆရာသမားကြီးညွှန်ကြားတဲ့အတိုင်းချင်းကချင်းကမှားလို့လွန်မြောက်သွားရင်တော့သင်္ခါရုပ္ပဌာန်ကိုရောက်သွားပါလေတဲ့အဲဒီညာကအဆိုးဆုံးညာမယ်ခန္ဓာကိုယ်ကလည်းမငြိမ့်ဘူးခဏခဏရှုခြင်းကြောင်းနဲ့မှတ်လို့လည်းအကောင်းပါနဲ့ရှုခြင်းနဲ့ရှုလိုက်တယ်ငကလေးလည်းလှုပ်လိုက်ခြင်းနဲ့ခေါင်းကြီးလည်းလှုပ်လိုက်ခြင်းနဲ့နာယီမရှိဘဲနဲ့ထသွားခြင်းနဲ့ထသွားမိတယ်ထသွားမိတဲ့အခါဈိညာ၆ရက် ဆက်ကမဆောင်နိုင်တော့ပြန်ထိုင်ခြင်းလေမငြိမ့်ဘူးတဲ့ပဋိသင်္ခါညာညာဆိုးလားညာကောင်းလားညာဆိုးအဲ့ဒါကိုလည်းသိထားသိထားမှလုံးတဲ့ဆန္ဒရင်ရှိတယ်ပုဂ္ဂိုလ်တိုင်းလားလို့ဆိုဘယ်လိုမှမဟုတ်တော့များသောအဖြစ်တော့တွေ့ရပါတယ်အနေနဲ့အများတွေ့ရတယ်သူကတော့စိတ်အခက်ခဲမရှိလောက်နဲ့ထက်တဲ့ပုဂ္ဂိုလ်ကြတော့အမကအားကောင်းတော့ဆက်ပြီးမှလိုက်တာ တက်သွားပါတယ်တဲ့အမအားနေတဲ့ပုဂ္ဂိုလ်ဒီသမာဓိညာအားနေတဲ့ပုဂ္ဂိုလ်ကတော်ပဲသိခံပြီးတော့မှတ်ရတယ်အထူးသဖြင့်စိတ်ကိုတော်ပဲကြည့်နေကြပါတယ်ဆရာသမားများညွှန်ကြားတဲ့အတိုင်းသင်္ခါသင်္ခါမလို့သမာဓိနဲ့တစ်စင်းချင်းကျအားရှိသက်တာလာတဲ့အခါသင်္ခါရုပ္ပခဏနဲ့ရောက်သွားပါတယ်ရောက်သွားတဲ့အခါကျတော့ကြောင်းညာဖြစ်ပါတယ်ခန္ဓာကိုယ်လည်းမလှုပ်ချင်တော့ဘူးလက်ဒီရှိတယ်လည်းမလှုပ်ချင်တော့ဘူးဝေဒနာတွေလည်းမရှိတော့ မှတ်စရာအာယုံနဲ့မှတ်တိစိတ်အလိုလိုမှတ်နေတကယ်တော့ထိုင်ကြည့်နေရတော့အောင်သာပိဏာရီရတဲ့အလိုလိုပေါ်လို့မှတ်တိစိတ်ကလည်းအလိုလိုပေါ်လို့မှတ်ရတာဘယ်လိုကောင်းမှန်းမသိတော့တော့ကောင်းတော့ပါလေကြောက်နှစ်တဲ့ချင်းချင်းချင်းလေးဒီကြောက်တာတွေနှစ်တဲ့တာတွေလည်းမရှိတော့ဘူးရဗျာညာတော့နှစ်တဲ့ဆရာတွေရှင်မအာယုန်လေးနဲ့နှစ်တဲ့မှုတွေမရှိတော့ကြောက်တာတွေဒီလောက်ညာဗျာညာလေးကကြောက်ခဲ့တာအဲ့ဒါမျိုးလည်းမရှိတော့ဘူး ချမ်းသာတာနဲ့ဆင်းရဲတာကဂရုမထိုက်တော့ဘူးအဲ့ဒီညာကျအိန္ဒြိယသွားပြီဒီညာရောက်နေတယ်ကမ္မဋ္ဌာန်းဆရာများဉာဏ်သင်ပေးဖို့ရသူ့ကိုစောင့်နေတော့ရှိနေတယ်အချို့ကမ္မဋ္ဌာန်းဆရာကြီးများတော့အထက်ကဉာဏ်ကြီးတဲ့သာဓုရှင်ကနင်းတယ်လို့ငါရင်းကအားနေလို့မတက်နိုင်လို့ရှိရင်အဲဒီပတိအဲဒီသင်္ခါရဝိပဿနာဉာဏ်မှာအားပဲဉာဏ်သင်တရားပေးလာဉာဏ်သင်လာတဲ့ဉာဏ်လို့ပဲပြောရမှာအဲဒီသာမကလေးဆိုရအောင် ကြောင်းနေသက်ချင်းသင်ရှင်မေသည်သံသာစီရဲ့ရှုမြဲသူမီကြောင်းကြမပြုမရှုလွယ်သည်သင်္ခါရုညီမှုကုန်လုံးမီ ကြောင့်ဖြစ်သက်ချင်းရှင်းရှင်းသေးသည်ချမ်းသာခြင်းရဲ့ရှုမြဲသူမီကြောင့်ရာမပြုမဆုလွယ်သည်သင်္ခါရုမြေမှုကုန်တော်မီ တောက်တာတွေဖြစ်တဲ့တာတွေလည်းမရှိတော့ပါဘူးတဲ့တရားဓမ္မအရာတောက်တာတွေဒီကညာမအရာညာမှာတောက်တာတွေဒုတိယပြညာမှာဖြစ်တဲ့တာတွေအဲ့ဒါလည်းမရှိရှင်ပအာယုန်တွေမှာလည်းတောက်တာဖြစ်တဲ့တာတွေမရှိတော့ဘူးတဲ့ခင်ကမှာလို့ချမ်းသာတယ်နဲ့ဆင်းရဲတာလည်းဘယ်လိုမထိုက်တော့ဘူးဒုက္ခဝေဒနာပိုင်းကချမ်းသာဒုက္ခဝေဒနာပိုင်းကဆင်းရဲတာလေဒုက္ခဝေဒနာပိုင်းကချမ်းသာတယ်အဲ့ဒါတွေလည်းဘယ်လိုမထိုက်တော့ဘူးအတူတူအညီမျှရှုနိုင်ပါပြီကြောင်းကြောင်းမပြုမရှိလေသည်မရှိရတာလည်း ကျောင်းကြကိုမဆက်ရတော့မဆရာအာယုံနဲ့မဖြစ်တယ်လို့လို့မှတ်နေရတဲ့တော့ရုပ်ရတိုင်းလို့ကြည့်နေသက်တာရဗျာဒီတော့ရွယ်ကူရောရုပ်ရအာမဆိုင်တော့ဒီလိုကြီးစူးစဲငါကတော့သိဝေတဲ့မောဟဝင်လာတတ်တယ်တဲ့သင်္ခါရုပ္ပကံညာလို့ဥပိ္ပခဝေနာမှာမောဟကိန်းမှာဝိဇ္ဇာနုတရားကိန်းမှာလို့ရှိနေရှိဝတရားကြီးမတက်တော့ဘူးတဲ့အဲဒီလိုသိဝေတဲ့တော့ဝင်လာတယ်ဝိဇ္ဇာနုတရား ဒိန်းတဲ့သဘောရှိလာတယ်လို့သိလို့ရှိရင်အဲဒါကိုလည်းဥပိ္ပခဝေဒနာမှာဒိန်းတဲ့ဝေဒနာဥပ္ပခဝေဒနာမှာဒိန်းတဲ့အဝိဇ္ဇာနုတရားကိုပယ်အောင်နှမ်းမှုအောင်ပယ်နိုင်အောင်နှမ်းမှုအောင်မှတ်ရတယ်တဲ့ဥပိ္ပခဝေဒနာမှာမောဟအဝိဇ္ဇာနုတရားဒိန်းတယ်ဥပိ္ပကိဏမောဟတာ မှန်စွာပေးရမည်ဥပေကိဏမောဟတာမှန်စွာပေးရမည်ဒါတို့ကနေမှာဥပ္ပစာဝေဒအလုံးစုံဆိုတော့မောဟဝင်စိမ့်ပါတယ်ဆွေးဝေးနေတတ်တယ်ခုနာပြတတ်တယ်မသိဘူးသိနေတတ်တယ်အဲ့လိုဆိုမောဟကိဏလို့ချင်းအဝိဇ္ဇာနုပြကိဏလို့ချင်းဒီဝိဇ္ဇာနုပြကိုပယ်နိုင်မှသာလဲတယောက်တည်းရမယ် အတုကမသုကဘိက္ခုကရဏအနိစ္စသောတတပါဘိက္ခဝေသံဃာပိလာမိဟုမျောတိထောက်ချသိမြင်ကြတယ်ဟိုတရားစိတ္တသတ္တမိတို့အတုကမသုခသံသာလည်းမဟုတ်ဆင်းရဲလည်းမဟုတ်တော့ဝေဒနာဥပ္ပခဝေဒနာကိုအနိစ္စသောအနိစ္စဟုဝါအနိစ္စသောဆင်းအောင်သတ္တပါရှိမအာဤဤဒီတော်ဘဝမြတ်စွာဘုရားသည်အဘောစာကရုဏာရှိသောပညာအပြင် ဟောကြားတော်မူခဲ့ပါ၏တည်းအနိစ္စလို့ထင်အောင်သူမလိုက်တဲ့ဟောသူ့တိုင်မှလည်းဖောင်တာလေးနဲ့ကုန်းပြအိမ်နဲ့ကုန်းဒီကညာအချိန်ကရှိထားပြီးတော့သူ့တိုင်မှလည်းကုန်းပြကုန်းပြတော့မြင်တော့မြင်တော့လို့ရှိရင်မမြင်ပါလားမမြင်ပါလားဆိုတဲ့အနိစ္စညာသင်လာလို့သင်လာလို့ရှိရင်ဥပ္ပခါဝိနာမကင်းတဲ့မောဟအဝိဇ္ဇာမျိုးပြောင်းပယ်ပြီးသားဖြစ်သွားပါလေတဲ့ ဝိမာသုံးပါးပေပုံလေးအတင်းတဲ့သမောအမှတ်ပုံလေးအတင်းတဲ့ပြည့်စုံသွားပါပြီ။ယေရီလေးခုခန္ဓာ၏ရှိကုမြောက်အင်္ဂလိပ်ထကြောင်း၌သုတင်ပေါ်ရောစီအမျိုးသွမ်းမိုးနိုင်ရမည်သူသောသံဖို့ရဝေဒနာသုံးမျိုးကိုသွမ်းမိုးနိုင်အောင်မှတ်ပုံနာကြရတဲ့ဖြင့်နာကြရသောအတိုင်းလိုက်နာတိကျံပေါ်များအထုတ်နိုင်ကြပြီ။မိတို့လိုရှိရတောင်းတတရားသူတမြတ်တို့ကို ဒုက္ခကတိအင်းညာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလွယ်ကူသောခြင်းဖြင့်ရှင်ဉာဏ်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း